ဘုံကြီးဟောတယ်အရင်ကလည်းဒီလိုကသာဝိသုဒ္ဓလာကပြန်လာဟောဒီလိုဟောတာကဒီတရားရဲ့ဟောမှာဒီမှာဟောလို့ရှိရင်ဘယ်လဲဒီလိုမှသိတာဘာသာဘုရားတရားလည်းပေါ်ရနာမည်ဘုရားနာမည်နာမည်ကြောက်ကြမှာ မာနဝါဒနာရဲ့ဘုရားဝိဒ္ဓနာနာဘောမှာဝိဒ္ဓနာနာနာမှာပဲဒီလိုမျိုးဝိဒ္ဓနာနာရေးပြီးမာနဝါဒနာရဲ့ဘုရားသနာရဲ့ဒါနမေသာဒီလမေသာပေယမေသာကာမနာအာရိယမေသာဒီလိုတွေကဒါလို့ဒီပြီးရတယ်နာနာဘောသာဒီလိုမျိုးဒီလိုမျိုးဆက်ပြီးတော့ ဒီလိုဟောတော့ဟောတော့တရားကိုကြည့်ကြည့်ပြီးဟောရတာနာတော့သင်္ခါနာရတာကဘာမှမဟုတ်ဘူးခဏခဏကြားနာနေရလူတိုင်းလူတိုင်းတွေကနာရတာဟောတာပဲဒီလိုများဟောလို့လည်းသိချင်မလို့ဒီနာရတာကလည်းဒီနာမှာကြားပြီးတော့ဒီလိုဟောရတာအဲဒါဒီလိုရတဲ့ဆင်ရကြားနာဘူးလားကြားနာဘူးလားမြင်ရနေတာ ဝိပဿနာတရားကလည်းအခုခါကာလမှာဝိပဿနာတရားဟောတဲ့ပုဂ္ဂိုလ်တွေများများရှိတာနဲ့ဟောကြပါတယ်ဘုရားဟောကြပြီးတော့ဟောကြ။အဲဒီမှာတဘာဝကတဘာဝကဟောတာဒီဘုရားကလည်းဟောတယ်။ဝိပဿနာတရားကလည်းအားထုတ်အဲဒီဒီကနေ့ရောက်အောင်ဉာဏ်ရှင်ဝင်ဝိပဿနာ ဒီကကအရေးကြီးပါတယ်အာဟာရလေးတွေလို့ပြောရတယ်ရေးအောင်မှာဗတ္တိနာဝိညာဥမ္မာကိုဒေသမနောမဘုဒ္ဓေကာမရာဂဘာနာနာဒောဘုဒ္ဓပရိဒေယေ ။ဘာတိယာနာမဖြင့်ဩမာထောဝိယပြတ်လို့ဒုက္ခနာရောလူရဲ့ဆိုလော။မာရဏေကောင်းတဲ့ဒုက္ခနာနောဝါမိဘောင်သာနာရောလူရဲ့ဆိုလော။နောဝနာဒုက္ခရဲ့ပုဂ္ဂိုလ်ဟာမာယုတိနောဆိုလို့ရှိရင်အဲဒီမာယုတိပုဂ္ဂိုလ်ဟာယုတိနော ဒီလိုကိစ္စတွေမြေဝါရဲ့တာဝန်တည်းနဲ့စသဖြင့်ဒီလိုကိစ္စတွေကဘယ်လောက်ရည်ကြီးတာလဲဆိုရင်လည်းသူတို့ကနောက်မှအထုပ်ဖြစ်ရည်ကြီးတာကတော့မှန်ဟုတ်ပြီးတော့အတုစင်အောင်လို့သိကြည့်လို့ရည်ကြီးတယ်အဲ့ဒါဥပမာတစ်ခုငါဝိညာဉ်ရဲ့ပုဂ္ဂိုလ်ကဘာလို့ဖြစ် ပြထားတာကဘုရားလည်းသူငယ်နဲ့ရေးရကြတယ်လို့အဲဒီလိုမျိုးအောင်လို့အဲဒီလိုမျိုးရောက်ဖို့ရည်ကြီးတယ်ဒီလိုမျိုးကြတယ်နောက်မှတော့ညအဲ့ဒါလည်းဒီလိုမှပြောတာအတိဟာလာမကိုအောက်မှာတော့ရည်ရဝနာဘုရားဆိုင်ဆန္ဒတော့ဒီလိုဆိုလာအောင် မာရမေဓမ္မေရေသမ္မာနာမာမိနောသံဃာယောဂိတို့၎င်းကာမရာဂဌာနာယကာမရာဂကိုသမထဇံဟုတို့ယင်းမှာဘတော်မှားရသည်ဖြစ်ဒုက္ခိဟံတို့တို့ဤဤသုံးလိုက်ရသည် ဒီမာကြီးတွေကပြည့်နေတယ်ဒီသာသာကိုရွတ်ဆိုပါတယ်ဒီပုဂ္ဂိုလ်နတ်တို့ဒီမာတော့ဆိုကျလာတယ်မတွေ့ရတော့ဒီလိုကြီးတဲ့ပုဂ္ဂိုလ်လည်းပြီးရတာပေါ့မှန်လားပါဒီမှာမင်းနေတာပါနတ်တို့ဒီမာတို့မင်းတို့ဒီမာတို့လုံးလာတော့မင်းတို့ကမင်းတို့မှာတော့မှမသိဘူးဖြစ်ပြီးတော့ ငြိမ့်တယ်အဲဒီလိုပုဂ္ဂိုလ်ရတယ်ရှိအဲဒီဒီမှာဓမ္မဆိုတာတော့ရှိတယ်ကာမရာဂသိနေတယ်ဆိုတော့သဘာဝသိနေတာတော့ရှိတယ်အလုံးစုံကဒီလိုမျိုးအောင်ကာမဘုံကတ္တဝါတွေမကြာခဏဒုဥဒေဝါလာကိုကြည့်ရတယ် ကာမရမသတ္တဝါတွေဆိုတာရှားရုံဘူးလူတွေများကြလာတော့အဲလူတွေကတော့အခုကြည့်ရတယ်ဆိုတော့လူတွေဒီကာလမှာဘုံမြင့်တရားတော်ဆိုတရားရင်းအောင်နေရာတွေပါတော့ဘုရားမြတ်စွာဘုရားတို့ဓမ္မတော်ကိုတရားတရားကြိုတွေတို့များပါတယ်ဒီလိုနေကြလို့ရှိရင်ဘုရားတို့ကြည့်ရလို့ဉာဏ်ဉာဏ်မှတန်းရှိတယ် ဒါတော့တရားရှင်ဥစ္စာလည်းရှိတယ်ဥစ္စာလည်းရှိဒါလည်းမဒီလောကအတော့ဒီလိုဆိုတော့သိနေကြရပါဘူးအော်နတ်ပြည်လောကတွေကသိနေရမှာလည်းအဲ့ဒါတွေကမသိဘူးမသိရတဲ့ဥစ္စာတွေကတော့ဒီလိုပုဂ္ဂိုလ်ကဟောကြားထားတဲ့အတိုင်းနဲ့မှိုက်လို့ကသူကမသိဘူးဆိုရင်ဒီလိုပုဂ္ဂိုလ်ကဟောကြားတဲ့ဥစ္စာနဲ့မှိုက်တယ်ဥပမာအားဖြင့်ဒီလိုဖြစ်မှာ ဒုက္ခတရားတွေကဒုက္ခကိုယ်ကတော့ဒုက္ခတရားဘာမှမလုပ်ဘူးဒီလိုညာတိုးတိုးတဲ့ပုဂ္ဂိုလ်တွေကသဘာဝကအကြောင်းကိုနည်းနည်းစဉ်းစားကြည့်နောက်ကကြည့်ဒီလိုပြောလို့တော့ခေါ်တာလေဘုံမကြီးကလည်းဒီဟာကိုငြင်းငြင်းလို့ပြောတယ်လို့ပြောနေတာအာအာဝဇ္ဇနာကောင်းပါတော့ဒုက္ခတရားတွေကောင်းတယ်ကဒီလိုပြော ဒီကိစ္စကလည်းသိကြတာအကြောင်းကွာဝေးလို့ဒီပါလေဒီကြားမလို့ဘုန်းကြီးတွေကအဲဒီအာမျိုးအတိုင်းသာဗမာနာတွေဒီလိုမျိုးဒီကိုပြည့်စုံပြီးဟာလာအဲဒီလိုကသာတင်နာလို့ရပုဂ္ဂိုလ်တွေကဒီလိုပြောဆိုပြီးဒီသားလို့အတိုင်းနာဘုန်းကြီးတွေလည်းဒီက ဘုရားကောင်းတဲ့မိဘတွေကကိုဘုရားလေးတော့လည်းလုပ်ကြည့်ရမှာမောညဒီလိုလဲမြတ်စွာဘုရားရဲ့သာသနာတော်မှာလောကအကြောင်းလူ့ဘုရားကိုကြည့်တယ်အဲဒီဘုရားကိုလေ့လာတယ်ဘုရားမလေ့လာလို့သူဘာမှမကြည့်တာနဲ့ဘုရားကဟောထားတာတွေကလည်းဒီလိုကြီးပါတော့မဟုတ်ဘူးလို့ဒီလိုမျိုးပြောရအောင်သူက ဝိညာဉ်ကယုံနာဝိညာဉ်ကယုံနာဆိုတော့ဒီလိုပြောရတယ်အဲဒါကလည်းဒီလိုမှလည်းဟုတ်နော်ဒီကံကိုရဖို့လို့မှဒီလိုမျိုးရတယ်အရှင်မင်းဒီလိုပုဂ္ဂိုလ်ကိုကြားမှသိရတာပေါ့သူကအခုအနာဂတ်ကဆိုတာတော့နာမယတာဘောဓံဝေပုဂ္ဂိုလ်ကဒီလိုမျိုးပြန်လာတယ်ဒီသာကဝိသတ်တဲ့ပုဂ္ဂိုလ်က ဘာမှကောင်းမလို့တော့ဘူးအဲဒီသတ္တဝါတို့ကဒီသတ္တဝါဆိုလို့မဟုတ်ပါဘူးမာနနေတာပါပဲဆိုသိမှာတာဟောသူတို့ကဒီလိုဘယ်လိုလဲတော့ကိုယ်ကအစဉ်တိုင်းနေတာလည်းနားမလိုက်တော့လေရတော့အားကနာသာရဟောတာကနာတို့ဒီမှာတော့အကြောင်းကိုသိ နာရီကအမြင့်ဆုံးမပေးပါဘူးတို့မြင်အောင်လို့သိရအောင်ပါအေးအဲ့ဒီဆင်းတော့တော့နိုင်အောင်ကြိုးစားဖို့ရည်ကြီးပါအဲ့တော့နတ်ပြအတိုက်ရှိလို့ဆိုရင်လည်းမာရီမျက်စိအောင်မှလို့တော့မကြာခဏပြေကြတယ်နတ်ကြီးလည်းမကြာခဏပြေလို့ဆိုတော့ကြောက်ကြမရှိဘူးဒါ ဇာကနာဒုညတ္တဝါရီမြင်ရတော့ဇမာကြီးကဗနာရဲ့ဒီသတ္တဝါရီကာမရာဂမင်းတို့ကာမအာယုန်တရားနှိမ့်တဲ့ရာဂရှိနေလို့သူတို့အတော့တော်ဘဝကိုကြည်ရတယ်ဇာကနာဒုညရတယ်ကာမရာဂကျင်းအောင်ကျင်းလိုက်တော့ငါတို့လိုဇံလို့ရလို့ရှိရင် တော့ရှိမှာပဲတတ္တဝါတွေခဏခဏမတူရဝေဒတာလို့ညွန်အဲ့ဒါလိုကြီးသာပြီးသူကဒီလာသာကိုနောက်တော့ဇာခံကြောက်သားပါလေသူကဟောက်ခံမလားဗာမလားဒါပြီးတော့ဒီလိုဒီလိုပါဘောတယ် အတိယဝိယဩမသောဒုစမနောမသောတုကာမရာဂပါနာယသတောဒုက္ခပရိဒေတိသတိယနာမဟိယောမသောဝိယနောဝနာသောသံဃာရောဒီရောသော၎င်းဩမသောဝိယယောဝနာသောသံဃာရောဒီသောသံဃောနှုတ်လို့သိကြရန်ယေရီသုသာအာထုကသတောသို့၎င်း မာတော်ကိုကောင်းတဲ့ဒုစမာနဝိတော်ဒုစမာနဤဝါမိလောင်ခန္ဓာတော်သူရဲ့တော်၎င်းဒုစမာနောမိလောင်ခန္ဓာတော်သူထုံမိဝေမုသာယံသောအာထုရာတို့တော်၎င်းဒုစုအမိယာတို့ကိုရှိမြောက်ပုဂ္ဂိုလ်ဤကာမရာဂဘာနာယ သံဃာရှင်ဓမ္မရာကိုသိရင်သာမတော်မှရသည်ဖြင့်ပရိသေပြုခြင်းစွာကျင့်သုံးပါ၏။သံဃာဝါဒသံဃာပါလို့ဓမ္မရာကဓမ္မရာကကျင့်လို့ရှိရင်ဘုလိုလည်းဓမ္မပြေမှာဒီအရင်သိကြရမယ်။ကောင်းဆုံးပဲဒီသူကျင့်တော့ကောင်းဆုံးပဲ။ဒီအများကြီးလည်းသတ္တရတ္တဝါလေး ညာကြီးမြင်ရတာပဲသစ္စာတော်ကြီးတွေပြတိုင်းတော့နည်းနည်းကြူပါရဲ့သူဒရကြတာကောင်းမှုဖြစ်လာတော့ကြာမရှိရအောင်ဒီကောင်းမှုတွေဟာတက်ဒီကြရပါလေသစ္စာကြသိကောင်းတာလေအဲဒီတော့ဓမ္မသဘာဝကြီးကတော့ဒီလိုတော့ဒီလိုနဲ့ဒီနာဓမ္မတော့ဒီလိုလိုဇာန်ရလို့ရှိရင်အမှားကကျင်းပါအမှားကကျင်းလို့ရှိရင် မားကိုများဒီလိုကြည့်နေရမယ်အဲ့ဒါကောင်းတယ်လို့သူ့အနေနဲ့တော့အကောင်းဆုံးအနေနဲ့ဒီဟာတောက်သားလို့ပြောတာပါပဲဒီနတ်ကဆရာကဒီလိုတွေကိုသင်နိုင်တဲ့အခါမှာသူကမတွေ့ရင်ဖြစ်အမရာကလူတွေလာကဇာမတွေလာလို့ရှိတယ်အနာရမ်းတွေလာလို့ရှိတယ်မျိုးရှိပါတယ် နာဂာမိနနဲ့တော်လို့ရှိရင်တော့သူကအသင်္ကန်းကြီးတောင်းတာနာဂာမိနနဲ့တော်လို့ရှိရင်ဒါနဲ့ဆိုတာကတော့ဒါကဝိသနာကနဲ့ကြွာရုံလေးပဲအခါကြီးကကြွားပြီးတို့ကြလို့ရှိရင်ပြန်ပြီးတော့ကာမရာဂကိုသိကြလားလို့ကာမရာဂကိုဇာယဇာယလို့ကာမရာဂကိုဇမပြေဖြစ် ဘုရားကြီးကသူ့တဲ့တန်းစီတော်ကိုပြီးတော့နောက်ဆုံးတစ်မျိုးကြောင့်ဘုဘုံများပုံကိုပြန်ရောက်တာပဲအဲဒီတော့ဓမ္မရာဂတွေပြန်ဖြစ်ပြန်တယ်အင်းအဲဒီမှာသူတော်ကောင်းနဲ့ပေါင်းစည်းရလို့သူတော်ကောင်းကြီးကပွားနေလို့ရှိရင်ဘုဘဝနာဘဝရေးဆက်ပြီးတော့ဖြစ်သွားဖို့ရှိပါရဲ့သူတော်ကောင်းနဲ့ပေါင်းစည်းရလို့ ဒီလိုမှလည်းပေါင်းစုံလို့ရှိရင်ဒီလိုမှတရားကိုကြားနာပြီးတော့ဒီပါရတဲ့လွယ်မကောင်းမှုအကုသိုလ်ကြီးဒီလိုကတော့ကြားနေရတယ်။အဲဒါကြောင့်ဘာမှအကုသိုလ်ကြီးကာမရာဂဆိုဇာနဲ့တူနေတာတော့အာမဖုံးမတံမြတ်စွာဘုရားရှင်အားဖြင့်ဖုံးမတံကိုဆရာတော်ကြီးဘာဝကရှင်အားဖြင့်ဘာမှဖုံးမတံအဲဒါမြတ်စွာဘုရားအဲဒီကသာ အများလို့ကမပြည့်စုံတော့ဒါကပြည့်စုံတော့ဖြစ်ဆက်ပြီးတော့ဟောကြားတာသာတိယာဟိယဩမတောဒုစမနောဝမတကုသက္ကာယဒုတိပါဏာယသောဘိက္ခုပရုဒေတိအတိယသမယိနဩမသောဝိယ မြဝနာသုဒ္ဓါသောသူရတို့၎င်းမာယဝနာသုဒ္ဓါသောဒီလိုထိုလံကိုနှုတ်ဖို့ရာအမြင်ဉာဏ်အားထုတ်ရတဲ့တို့၎င်းမာရုဒုရကောင်းတို့ဒေသမန္တဝမိလောင်ခန္ဓာသောသူရတို့၎င်းဝါမိလောင်ခန္ဓာသောဒီလိုမိကိုရည်သားရန်အမြင်ဉာဏ်အားထုတ်ရတဲ့တို့၎င်းအတော်ဒုက္ခဒုက္ခသံဃာတို့ရှင်တော်ပုံပေါ်သည် သက္ကာရုမဟာနာဂသက္ကာရုမူသောတရားတော်ဟာမတော်မှရာဇီပြုလို့ပြည်လို့ပြုသုတ်တို့ပြန်စွာအားထုတ်ရသည်သက္ကာရုဟုတေဘုရားယုံကြည်တယ်သက္ကာရုဟုမန္တန်လို့လို့ရှိရင်ဓမ္မရှင်ပြုပြီးတော့ရှိနေတာတော့သာဟံကုန်တဲ့အခါကျပြန်ကြတာပဲ။ဒါမျိုးလူ့ဘုံကိုပြန်ရောက်တာလား။ သက်တူရဲ့ဘဝကိုကြံဖြစ်တာလည်းတော်လေးပါလည်းကြံမနာပဲအဲဒါသက်တာရုပ်ရှင်အားထုတ်လို့ရည်ကြည့်တယ်မြတ်စွာဘုရားအရိယာမင်းသက်တာရုပ်ရှင်ပေပုံရည်ပြီးတော့ဟောကြားပါတယ်ဓမ္မကြီးရတော့ဒီရတဲ့ဇာနဲ့ကာမရာကင်းလို့ဆိုတော့ဝိဇာနာကပြောတာအနည်းငယ်သက်တာရုပ်ရှင်ကအနည်းငယ်သွားတော့ သရာရူဒီယသလပရပရာမသရေသူတို့တော်ရတာသံသာဝရလုပ်တယ်။နောက်လည်းဒီကျမ်းတော်ကိုသင်တော်ဒီကသံဃာကိုလူကြီးကရာဂအနာဂယဟနာသိနိုင်တယ်။သမထပင်ကြီးကဒုညေသွားပြီးတဲ့မြတ်စွာဘုရားသက္ကာရူဒီဘာနာယသက္ကာရူဒီကိုပြန်လုံးကတော်မှသာဒီပရိသေလူတို့တို့မြတ်စွာအထုရာ၏ အနဂါဝိရိယဘာဝလို့ရအရေးကြီးတယ်။နာဖို့နေတဲ့ပုဂ္ဂိုလ်နာနောက်ပြီးကိုယ်ကရေးကြည့်တယ်လို့အဲ့ဒါလည်းမှရေးကြည့်တယ်တော်ပြီလား။နာမလို့ဆိုရင်ဒီအပြမှာတရားနာဆိုလို့သက်တာတွေကိုကျင်းသွားမယ်ဆိုလို့ရှိရင်ဘာဝနောက်မှနှုတ်မယ်တရားရင်ရင်းနေတယ်ဒီလိုတော့မအားထုတ်တတ်တာလေ။ ခေါင်းမင်းတော်နေတဲ့ပုဂ္ဂိုလ်ဟာခေါင်းမင်းတော်မင်းတော်နေတဲ့ခေါင်းကိုမင်းတော်ကအရေးကြီးတယ်ဒါကြီးဖြစ်နိုင်လို့ဆိုလို့ရှိရင်ခေါင်းမင်းတော်နေတာထားလိုက်တော့ဒီလိုတရားလုံးစုံဒီသက်တာလေးကိုကျင့်ပါပြီးမှသာဖြစ်မှာဆိုလို့ရှိရင်အဲဒီလိုတောင်မှမိမနာတိုင်းနဲ့တောင်မှသက်တာလေးကိုဘယ်နဲ့အားထုတ်ကအရေးကြီးပါလဲလို့လည်းဆို ဒါမျိုးလိုအားဖြင့်တော့ဇာညာဘုရားရည်ကြည်လာတယ်ဒီဆိုတာဒီကမျိုးသတ္တဝါတွေဆိုတာကိုရတာတော့ဒီဟာကိုပြည့်နေတာတော့ဒီဟာအကောင်းဆုံးကိုဒီရတာပဲဒီဖြစ်တာလည်းဒီလိုပဲဒီဖြစ်တယ်ဒီလိုပဲအခုကျလည်းကိုရတာကိုကြည့်တာကိုတတ်တာကိုနားလည်တာကိုသဘောကျတာလည်းအကောင်းဆုံးဆိုပြီးတော့အဲဒီလိုအနေနဲ့ ဒီစားရတဲ့ညာတွေကိုပြောဟောကြတယ်ဒီရလည်းဒီလိုပဲမြမာလည်းဘယ်လိုရတော့လဲသံကောင်းလို့ဒီစားတယ်ဘယ်ရတာလဲကြားဖို့ဒီကြားသစ္စာကဘုံမောတရားကိုသိနေတာ။ကောင်းတယ်လားကောင်းတယ်ဆိုတော့ဒီကောင်းတာမဟုတ်ဘူး။ သမုတ်ဆူရာသာနဲ့ကျင်းနဲ့တယ်မှာအရေးကြီးတယ်အောက်ဆုံးဆုံးအားဖြင့်သက်တာရည်တွေကိုရည်ကြီးတယ်။တဏှာမျိုးစီမှာကာမရာဂကနာဂာမိနဲ့တော်တော်ကိုကိုကောင်းလာတာပဲ။အဲဒီမြတ်စွာဘုရားအောက်ဆုံးဆုံးကျော့ပြီးတော့သင်ကြားတယ်။နာဂာမိနဲ့ပြောတော့အတော်ရည်တွေကလည်းပြန်လို့ဘူး။ဒီကံကာမရာဂကိုကာမရာဂတွေကိုပုံချက်သွားတာ။အဲအောက်ဆုံး အများလုံးလာတယ်အောက်ထဆုံးကလူတွေတော့ကြားတယ်ကြားတယ်ဓမ္မရာဘာနာသက္ကာရိဘာနာယသက္ကာရိကိုပုဂ္ဂံလုံးမှာတတော်မှတ်ရပြီဖြစ်ဒေယသေးသုတ်တို့နဲ့အာထုရာယီရည်ကြီးတာဒီလိုကသက္ကာရိကိုကျွန်တော်အာထုဖို့ရည်ကြီးတယ်ရည်ကြီးတယ်သက္ကာရိဆိုတာဘာလို့ သာသာယဒိဋ္ဌိဘုံကြီးလေသာသုရာကသင်ကြားရှိရောသာယဆိုတာကအပေါင်းပဲဒိဋ္ဌိသုရာကအမြင်မှာသာနာသာယနဲ့ပေါင်းလိုက်တော့သင်ကြားရှိရဲ့အပေါင်းအပေါင်းလို့ယူနာပေါင်းသင်ကြားရှိရဲ့ယူနာပေါင်းယူနာသူ မိသားစုရဲ့ယောနာအပေါင်းကိုဒိဋ္ဌိအမြင်မှားအရှင်မှားအယူမှားတယ်ဘယ်လိုယူမှားတယ်ဆိုပုဂ္ဂိုလ်တ attva အနေနဲ့သိနေဒီနဲ့အခါကာလဘာလို့ရှိတော့ဒီနဲ့ဆိုတော့မျိုးကြည့်ရမှာမျိုးကြည့်ကြည့်တော့မရှိဘူးဒီနဲ့လည်းအဆုံးလို့ရှိရမယ် ဉာဏ်ပြုရတာဘောလို့ရှိရမယ်အကျိုးအကျိုးတော်ပါသုံးပါပါဒီမှာနောက်ဆုံးဉာဏ်မှတ်အဲဉာဏ်ရောကနာအမှန်ရောပြုရှိရအခုပြုရဉာဏ်ပြုရာရှိရအဲဒီလိုရှိကြတာအဲဒီတော့ဒီကြတာနဲ့ဒီကဘယ်လိုဆွဲလန်းသွားတယ်ဆိုတော့ဉာဏ်နဲ့ဉာဏ်က မင်းကိုယ်ကိုကိုယ်အောင်တစ်ခုလုံးမရှိနေတာကိုယ်အောင်တစ်ခုလုံးကမြင်ရတဲ့အချင်းမှလည်းပဲကိုယ်ကိုယ်ကိုရှိနေတယ်မြင်ရတဲ့အချင်းတွေကိုရမယ်အဲရုပ်ကိုယ်တစ်ခုရုပ်ကိုယ်ရုပ်ကိုယ်တစ်ခုလုံးကဒီကဲလားဒီနာကိုမြင်လို့ရှိရင်အမြင်ရတဲ့အချင်းတွေရဲ့နော်တကွာဒီလိုလုံးကိုပုဂ္ဂိုလ်သတ္တဝါသိနေတယ်ကောယောက်ျားမင်းမပြောတာဆန်းတာ မြင်ပြီးတာလည်းတစ်ခုကနေပြီးတော့လည်းသူ့မျိုးစိတ်တွေနဲ့တကွာတစ်ခုလုံးပြီးရစိတ်နဲ့သူနဲ့လည်းမကွဲတော့ဘူး။ဒါကြောင့်လည်းတစ်ခုလုံးငါဆိုဆွဲလာတယ်။ငါဆွဲလာတယ်။အဲဒါလည်းဒီခေါ်တယ်။ဒီမှာအကျိုးမှာငါတော်တတ်တော်တော်မရနိုင်ဘူးလားလို့ဒါကဒီပုဂ္ဂိုလ်ကိုရှိနေရပါလေဒီအတ္တဆိုဒီလိုဓာရီကိုဆွဲတာကျင်းရပါတယ်ဆိုတာ သာဝေဘုဒ္ဓနာဒီဓမ္မတွေကလူလာတဲ့ပုဂ္ဂိုလ်တွေမှာအတော်တန်တော့ဘာလို့ဆိုရမှာပေါ့ဒီဒါမျိုးမကျင်းပါဘူး။အင်းဒုက္ခမင်းကညာတော့မလာတော့မကျင်းပါဘူးသူက။ဘာဝနာနဲ့ညာနဲ့မှာဘာဝနာနဲ့ညာဓမ္မဝိပဿနာညာလောက်လို့ဆိုရင်အနည်းပြမကျင်းဘူးတော့ကြပြန်လာတာပဲ။အရိယာမေရောက်မှကျင်းတယ်အရေးကြီးတယ်သူက။ အဲမြင်မ်းမြင်ဒီရရှိတာကဘာလို့လဲရုပ်ကြီးရုပ်ထင်ရှားရှိတယ်မြင်ရတယ်အသိထင်ရှားရှိတယ်မြင်ကြည့်တာလည်းထင်ရှားရှိတယ်အဲဒီသုံးခုအဲဒီသုံးခုဟာထင်ရှားရှိတဲ့ယုံနာအပေါင်းစုပဲအဲဒီယုံနာအပေါင်းစုကိုပုဂ္ဂိုလ်တ attva ငါလည်းလက်ရှင်နဲ့ကောင်းမယ်လို့ထင်ရတယ်ဒီကကျမ်းစာတွေနဲ့ နေရာမှာဒီရဲအတ္တဆိုအတွဲပုံလေးကိုအတ္တကိုအစ္စကိုတွဲတယ်အာမိအတ္တဇေနိဝါစီအတ္တဇေသာရကအတ္တဇေဝေဒကအတ္တဇေအတ္တဇေဆိုတော့၄မျိုးရှိတယ်။သူကတော့အတ္တတကယ်ကိုရှိတယ်လို့သူကဆိုပါတယ်။အဲသူကတော့ရှိတယ်ရှိတယ်။ဘုရားမြတ်စွာဘုရားရဲ့တရားတော်ကတော့အဲ့ဒီအတ္တမရှိဘူး။ဒါကြောင့်မြင်ရမှာဘုရားတရားကိုပြောကုန်တယ်သူကလည်းဒီလိုယူနေမှတိုက်တော့ သဇမဟာနိုင်ဘူးကအဲဒီကအတ္တကိုတကယ်ကိုကြည့်ရတာဒီအတ္တလိုကြည့်အောင်ကြားလို့အတ္တလိုကြည့်လို့ရှိရင်ဒီခါလေးသိတာကလည်းနည်းတယ်လို့ဒီလိုကြားနေလို့ကြည့်ရတယ်။အဲဒီအတ္တကိုဥပမာလိုကြည့်အဲဘုရားမြတ်စွာဘုရားတရားတော်အဲ့ဒီအတ္တကိုမကြည့်ဘူးဆိုတာကိုအကြည့်လုံးဟောရတယ်ကြည့်ဘူးဆိုတာကိုသိအောင်လို့အားထုတ်ရတယ် ရတာလို့ကိုပုံမှန်ကရတာရောလို့ရှိရင်လာတော့တာလို့ရှိတယ်။ဗမာပြည်မှာလည်းဒီလိုကြားနေကြတယ်ကမရှိပါဘူး။မရှိရင်လည်းပြောတာကဒီလိုပြောနေတာဒီရာမဟုတ်ဒုစံလည်းဒီလိုပဲအဲဘုဒ္ဓနာရှိတဲ့တရားတွေကိုအကုန်လုံးပေါင်းစုပြီးတော့အသက်ရှင်ကငါပဲအသက်ရှင်တဲ့ကောင်ပဲဒီလိုပြောလာနေတာကအကုန်လုံးရှိနေတာပါလားအတ္တပဲသစ္စာတည်းပြောကြရှိနေတယ်။ အတုစာရေဒုက္ခသဒ္ဒါရုဒိရဲ့ပြုပြုကြကြသောကာယုဇနာပေါ်၌ဒုက္ခအမိမအမိမဒီသဒ္ဒါရုဒိသဒ္ဒါရုဒိမြည်အဲသင်္ချာရှိတဲ့ဇနာပေါ်၌အတုရှိနေတဲ့ငါးကောင်းဟုသင်္မဒါရသဒ္ဒါရဒုက္ခသင်္ချာရှိတဲ့ဇနာပေါ်၌အတုရှိနေတဲ့ငါးကောင်းဟု နာရာကသက္ကာယဒိဋ္ဌိဆိုကိုလိုက်ကြအောင်လို့လားမှန်လို့လားအဲ့ဒီသာရှိရဲ့ဘုရားပေါင်းလာအသက်ကောင်းလာတော့သမာရာကသက္ကာယဒိဋ္ဌိ ဒီသာရှိရဲ့ဘုနာပေါင်းနာအသက်တော်မှာတော်မူသင်္မာရာကသက္ကာယဒုတိသင်္ကြာသင်္ကြာရှိရဲ့ရုံနာမှာရုံနာမှာဟုတ်ကိုရှိနေတာမရှိတာဘူးငါငါဟိုကြည့်လို့အာငါလည်းရှိရုပ်မြင်ကြည့်နာတုံးကဒုစရကိုရှိနေတာအဲဒီကြာကြည့်နေတာကိုအကုန်လုံး ခုပေါင်းပြီးတော့ငါလည်းအတုရှင်လည်းကောင်းမဲ့လို့ထင်သွားတယ်ဒါသာလို့ဒီကြားတဲ့အခါလည်းဒီတိုင်းနဲ့နာကသင်ကြားကြည့်ရဲ့ကြားတဲ့အပန်းကလည်းသင်ကြားကြည့်ရဲ့ကြားကြည့်တဲ့သဘောကလည်းသင်ကြားကြည့်ရဲ့အဲဒီသင်ကြားကြည့်တဲ့ယုံနာအပေါင်းကိုငါလည်းအတုရှင်လည်းကောင်းမဲ့ဘုရားဗန္ဓာတို့ကလည်းအဲဒီပြောတဲ့ပုဂ္ဂိုလ်ဟာအတုရှင်လည်းကောင်းမဲ့ ရုပ်ဓမ္မတွေမှာတရားရည်ဒီနာနာခါလကနှာခေါင်းရှိတယ်အနာရှိတယ်နာရှိရတော့ရှိတယ်အဲ့ဒါကိုပြောကြည့်ပြီးတော့အတုရှင်တွေကတတ်တော်တော်ရှင်းရရှားတဲ့ခါလည်းဘုရားရှိတယ်ရတာရှိတယ်ရတာပြည့်တဲ့သဘောလေးရှိတယ်အဲ့ဒီဒီမှာအပေါင်းကိုဆွဲပြီးတော့အတုရှင်တွေကောင်းတယ်လို့ထင်တယ်ပြုပြီးတော့ဒါလို့များတယ်ပြုပြီးတော့ရတယ်သိညာတယ် ကိုယ်လုံးပဲမြင်ဆိုတာကမျက်စိနှလုံးပဲမြင်ရလို့ရှိတယ်ကြားရဆိုတာကနားနဲ့ရှိလို့ရှိတယ်နားနဲ့ဆိုတာနှာခေါင်းတစ်ပေါက်ပဲရှိတယ်ကြားရဆိုတာကလည်းရတာရှိတာတရားပေါ်မှာဒီမှာရှိတယ်ဒီနည်းရှိတာမှာဒုတိယဆိုတာဒီလိုလုံးနဲ့ဒေတာကောင်းတဲ့နေရာတွေကအကုန်လုံးဒီတော့ကနေဒီကောင်းအောင်ရှိဒီလိုလုံးကျင်းတော့ကျင်းတော့ဘယ်များမှမဆိုတော့အတွေ့အကြုံကြည့်လို့ဝါကျူဒီကြည့်ရတယ်ဒုတိယဒုတိယက သူဒီယာဌာနအစိတ်ပိုင်းကကိုရုပ်ကာသဘာဝခေါ်တဲ့ကိုရုပ်ကာလည်းရှိတယ်ဒုတိယလည်းရုပ်ကာလည်းရှိတယ်သူဒီယာလည်းရှိတယ်အဲဒီပေါင်းပြီးတော့လက်ကျင်လည်းပေါင်းနေပါလေလို့ဆိုပြီးတော့သွားတယ်ဒီကုသနာကြံပြရမယ်ဒီကုသနာကြံပြနှလုံးထဲမှာကြည့်ပြီးတော့ဒီကုသနာကြံမှုနှလုံးထဲရှိတယ် ဒီကျင့်ကလည်းဇာတိများအရင်ရှိတယ်ဒီကျင့်ကဇာတိမျိုးရှိတယ်အဲ့ဒါအပေါင်းပြီးတော့ငါဆိုပြီးတယ်ငါကြားနေတယ်ငါပြီးတယ်အဲ့ဒါကိုအကုန်လုံးပေါင်းလာတော့ညီနာတွေကြားလာတော့နာနာသာသာပြုစုတာတွေဒီကျင့်ကကြံနေတယ်အကုန်လုံးစုပေါင်းပြီးတော့ငါတို့ထဲကပဲငါကလည်းငါကလည်းကြားငါကလည်းဘယ်လိုလဲငါကလည်းစိတ်ကြီးအကုန်လုံး သူ့ပေါင်းနေတာငါနဲ့ဆွဲလာနေအဲ့ဒါသက်သာလေးကြီးလို့ခေါ်တယ်။ငါသာရတရားတော်ကျမ်းနာလို့ဒါလူမှတရားတွေပဲဖြစ်တယ်တရားတွေပဲလို့ဒီလိုမျိုးနေတဲ့ပုဂ္ဂိုလ်နည်းနည်းသက်သာလို့သိပြီးအကျိုးကြီးကျိုးကိုအကြီးကျယ်ဖြစ်တယ်။အဲဒီတော့မကြောက်ဘူးလို့မလုံးမမှုတွေလုံးဝမရှိတဲ့ပုဂ္ဂိုလ်ဟုတ်ကိုဆွဲနေတာအာသိတယ်နဲ့ကောင်တကယ်ကိုဟုတ်နေတာလို့ကတို့ဆွဲနေ ဒီကလိပ်ကြာကောင်းတော့ကျော်ရည်ရဲ့လိပ်ကြာတွေကတော့ဆက်သွားတယ်ဝင်လာတယ်လိပ်ကြာချင်းပြုလို့လတ်နေအာသပြီးသူစွဲလို့ရှိတယ်အဲ့ဒါသက်တာတွေကျွဲလမ်းလို့အဲ့ဒီသက်တာတွေကျွဲလမ်းရှိနေတာကာလပတ်လုံးအဲလိုရလို့ကြောက်နေတယ်အဲသက်တာတွေရှိနေတာကာလပတ်လုံး ဘယ်လိုအားကြနိုင်လဲအာဟုဒိုတွေလည်းသိကြည့်မယ်အဲဒီအာဟုဒိုတွေကလည်းဘယ်လိုအားသိချပြီးတော့ဘယ်လိုအားတော့ကြနိုင်လဲအဲဒါအဲဒီသက်သာရီဘယ်ကိုအရေးကြီးရဲ့တဲ့သက်သာရီကိုကျော်လိုက်လို့ရှိရင်တော့သက်သာရီကိုကျင့်သွားလို့ရှိရင်ဘယ်လိုအားမကြနိုင်တော့ဘူးဘယ်လိုအားကြရကြောင်းဖြစ်တယ်မကောင်းမှုအာဟုဒိုဒုက္ခတွေလည်းမပြည့်တော့ဘူးလုံးဝလုံးဝကျင်းသွားတယ်အာဟုဒိုဒုက္ခတွေမပြည့်တော့ဘူး အကုသိုလ်တွေလည်းမရှိဘူးအစီဒီကစီဒီကမာယုဒုက္ခကလည်းရှိတယ်လည်းအဲ့ဒါတွေကလည်းယူသိနေတဲ့ဘောင်းကြီးကိုပယ်လေးပါးကိုသိဆနိုင်တော့ဘူးပယ်လေးပါးသင်္လာကလုံးတော့သွားပြီပယ်လေးပါးသိရမယ်သိဖို့ကိုယ်ရင်းလို့ဒါရဏမှုကာမဘဝလူဝနာဘဝမှာဖြစ်တော်မှာခုနဘဝတွေပုံရင်းဖြစ်တော့ဘူး ဒီဘဝနာဘဝဖြစ်နေခန္ဓာဘဝပဲအိုးရမယ်နာရမယ်ကြည့်ရမယ်ဒီလောက်ပဲခန္ဓာဘဝလည်းကိုပြီးတော့အိုးရမယ်ကြည့်ရမယ်သိဘူးမကြည့်တော့ဘူးအဲ့ဒီပြမှာလဲအရာဒနာရတကိုရောက်ပြီးတော့မြတ်တာဒုညင်းနဲ့လောကရောက်တော့မယ်အဲ့ဒါအဲ့ဒါအရေးကြီးကိုပြန်နိုင်လို့ရည်ကြီးတယ်မြတ်စွာဘုရားရဲ့သာသနာတော်ကြီးကိုပြည့်ရတာကာလမှာအဲ့ဒါရည်ကြီးရတယ် ဒီမင်းဌာနကြီးတို့တွေဒီလာကြီးတို့တွေဘာမှမင်းဘာသာဘာဝနာကြီးတို့တွေဒီဟာတွေကတော့ဘာဝနာကဒီမှာလည်းပြီးတာဒါပဲဒီကြီးတို့တွေကအကျိုးပေးဒီသံဃာနာသံဃာတွေဆွဲရတာပါပဲဒါလို့သူတို့ကအရှင်းလာတာမလို့ဘူးမြတ်ခါဒိယင်းနဲ့လူကောင်ရောက်ဖို့ရပြီမှာအပန်းပြား အသာသာတိတိကျကျမရှိဘူးဟောသက္ကာရုပ်ကိုပယ်နိုင်လို့ရှိရင်ဒီလိုကလည်းလုံးဝတယ်အများဝဆင်းရဲလုံးဝဖို့ရလည်းပဲတိုင်းချတာမှရှိပါဘူးအများဆုံးခဏဘဝပဲဒီလိုမလုံးဘူးလို့ရှင်းလို့ခဏဘဝကိုကိုယ်လုံးရှိနေရှင်းလို့ကိုယ်လုံးနဲ့တော့ဒီဘဝရေးကြည့်တာကလည်းဘုဒ္ဓံသာရိယရှင်လာရမည် သတ္တာရိဗာနာကသတ္တာရိဟောပယလုံးနာသတ္တာရိဗာနာသတ္တာရိကိုဟောတာပတ္တိမယဖြင့်အနိစ္စပယလုံးနာမတော်မှားရသည်ပရိသေသုသုတ်တို့နဲ့တော်အရှင်ဆုံးပါ၏ဒီလိုမျိုးနောက်ပြီးဟောကြပြန်တယ်လည်းသိရမယ်။အဲဒါကြည့်တဲ့ပုဂ္ဂိုလ် အဲဒီမာနနဲ့လို့လို့ဒီလိုဖြစ်ပြီးဒီလိုအောင်ဒီဟာမျိုးကိုမာနနဲ့စောင့်နေဒီလိုဖြစ်ပြီးနေရအဲဒါလိုအဲနာမည်နဲ့အဲဒါလိုဒီမျိုးအောင်အဲဒါလိုဒီပြင်အောင်အားထုတ်ရမယ်အားထုတ်လို့ဆိုလို့ရှိရင်မိမိတို့အသက်သားလာတော့သက်သားရှိနေတော့လည်းသက်သားနဲ့ဘယ်တော့ကြာအောင်သက်ရှင်နေ ကျင်းမဖြစ်ဘူးဒီဒီဝဒုက္ခဒီဒီဝဒုက္ခအာသာဟောဇင်ကမရဏတုအာရိယာရတုမှာဟောတယ်ဒီနေ့ကမရဏတုကနေဆရာကြီးဘောဘောပဲဒီရှင်ကဧကံဒီရှင်မှာနိမရှင်ကမဒီဘူးလို့ဒီလိုမကြည့်နိုင်ဘူးမှန်ရင်မှန်တာလည်းမရဘူး ဒီကရာမတူသေးဘူးသက်သာမတူသေးဘူးနောက်တစ်ခုမတူသေးဘူးမှားတာမှားလာတာများတယ်ဒီလိုလေဒီကနေ့မတူသေးဘူးသင်္ကန်းဒီလိုတဲ့ပုဂ္ဂိုလ်တွေအများကြီးရှိတယ်အမှန်လို့တော့မှန်တော့ဥစ္စာဧတာကုလို့တော့မဟုတ်ဘူးဒါကမှန်မှန်စပြီးတော့ဒီသာဒီသာတိရတယ်ဘယ်လိုမှမသိဘူးမသိဘူးဆိုတဲ့ပုဂ္ဂိုလ်ရဲ့ဒီလိုပုံသားနဲ့အဲကြောင့်ဥပ္ပဝါဒုသအာသာဝံ သုသံအာတဗံအာတဗံသမဗရံလုံလာဝိရိယဖြင့်အာထုခြင်းအာထုတဲ့သောမဲ့ရင်ဒိဋ္ဌာမဲ့ရင်စေပါပွားများရင်ဒိဋ္ဌာကိုဤဇီဝမြတ်ဗံမရဏနိဝေနတိဒီနေ့ရင်ဒိဋ္ဌံကတာဝံပြုလို့အာထုပါသည်အမဗရံလုံလာဝိရိယအာထုရမယ်မဲ့ရင်စေပါတရားပွားများရင်သမဗရံလုံလာစေပါဘုရားရှိခိုး ဖြစ်ဘူးတဲ့အကုသိုလ်တွေကိုလည်းပယ်ရမယ်မဖြစ်မဖြစ်ဘူးတဲ့အကုသိုလ်တွေလည်းမဖြစ်အောင်အားထုတ်ရမယ်မဖြစ်ဘူးအကုသိုလ်တွေဖြစ်အောင်လို့အားထုတ်ရမယ်ဖြစ်ဘူးတဲ့ကုသိုလ်တွေလည်းပဲကိုယ်တက်ပွားများပြည့်စုံသွားအောင်လို့အားထုတ်ရမယ်သမဂ္ဂသမဂ္ဂလုံးဝသိရရှိအဲဒါဒီလိုဖြစ်ဘူးတဲ့အကုသိုလ်ရှင်အကြီးအကျယ်တွေရောမရှိအောင်ပြုလုပ်ရမှာ သက်ကန်းကဆက်ပြီးပြန်ရတယ်ဒီလိုလိုအကုသိုလ်ကလည်းသူများဖြစ်တာမျိုးမြင်ရပြလို့ဆိုရင်ကုသနာတော်ဖြစ်အောင်မပြီးလို့ရတယ်ဒီမကောင်းတာမျိုးငေါရောဂဝေဒနာတွေဖြစ်သူကူးရပြတာလေအဲဒီရောဂဝေဒနာဒီများဖြစ်တယ်ဆိုရင်ကိုယ်စီကိုကြောင်းအောင်ကျမ်းမာရေးဖြစ်ရတယ်ဒီများစားတာမျိုးတန်ဆောက်လာရဒီလိုရှင်ရတယ် အဲဒီလိုဘုရားတော်မှာအာဟုလိုဒီလိုအာဟုလိုဖြစ်ကြတယ်ဆိုကိုယ်မှာဒီလိုအာဟုလိုကိုသိအောင်ရေးကြည့်တယ်ဒါကမကျေသေးတော့ကြည့်တယ်မကျေသေးတော့ကြည့်တယ်ဆိုတာကတော့အင်းဒါနာဒီလာတွေကတော့ကြည့်သေးတာကြည့်အောင်ကြည့်အောင်အားထုတ်ရတာလားဒါပေမဲ့ဝိပဿနာကြည့်လို့တဲ့ညာတော်ဆိုဝိပဿနာကြည့်လို့ဆိုတဲ့အာမခံနိုင်ရဘူးဘယ်လိုတည်းမလို့ အဲ့ဒါကောင်းဆုံးတော့တွန်းရတာပဲ။ဒါအရေးကြီးတာမဟုတ်ဘူး။အထုဝေရတော့သူ့တော့မလွယ်တော့ဘူး။အဲ့ဒါနိဗ္ဗာန်နာကုသိုလ်ဆိုတာဒီကုသိုလ်ပုဂ္ဂိုလ်ကနည်းတယ်ဒီကုသိုလ်ပုဂ္ဂိုလ်ကများတယ်။ဒီကုသိုလ်ကနိဗ္ဗာန်နာကုသိုလ်ပြုလို့ဆိုတော့ဘယ်လိုလုပ်ရမလဲလား။ အာရုံကလေးတော့အားထုတ်လိုက်သင်ကုန်သွားတော့မပြတ်ထားလိုက်ရတယ်လို့ပြေးပြီးတော့ပြီးဆုံးတော့တယ်မဖြစ်ဘူးဒီလိုမျိုးအားထုတ်ဖို့အရေးကြီးတယ်အဲဒီကဝိပဿနာကြည့်လို့အဟိအမကြည့်လို့ကဘိုးပြီးရေးကြည့်လို့ဆိုတာမရှိသေးတဲ့ကြည့်လို့ပဲအဲဒီမှာပြည့်စုံတဲ့ဝိပဿနာကြည့်လို့လည်းကြည့်လို့ပြန်အားထုတ်ရတယ်ဒီလိုဆိုတော့တိတ်တိတ်တိတ်တိတ်ပြီးတော့အမှုဝင်ရကြည့်တော့အာရိယမကြည့်လို့ရသတ္တပတိနဲ့ရောင်းရာမင်းနဲ့အေယောနာမင်းအေယောနာအာရမင်း သုံးတာပြီးတော့ကောင်းအရာမင်းအဲသမဏလာနာဝိရဒ်ပြရတဲ့ကိစ္စအနိုင်နဲ့ဖြစ်သွားပွားရတဲ့ကိစ္စလေဝိပဿနာရှိတဲ့ကိစ္စတွေပါပဲဝိပဿနာရှိတဲ့ကိစ္စတွေဝိပဿနာဘယ်လိုရှိရမလဲဆိုတော့ကျမဟောရမှာမဟုတ်အဲဝိပဿနာရှိတဲ့ကိစ္စတွေအဲ့ဒါလိုမြတ်စွာဘုရားမျိုးရမရှိဘုံမျိုးရအားထုတ်ပါမြတ်စွာဘုရားမှာသက္ကာကျမ်းမှာ နောက်လာကြမှာနောက်နေ့ကြမှာမကြည့်ပါနဲ့လို့ဘာလို့လဲဆိုလို့ရှိရင်နောက်နေ့ကတည်းကနောက်လာနောက်နေ့ကြရင်ကိုကတိုက်ခြင်းနဲ့လက်ကြည့်မှမကြည့်ဘူးတဲ့ဒီနေရာမှာမကြောက်ပါဖြစ်နေတဲ့နေရာကြောက်ပြီးတော့နောက်တစ်ခုရရှိတယ်တော့ကိစ္စတွေကမင်းမရှိဘူးအဲဒီချိန်ကျတော့ကိစ္စတွေကများနေတော့ဘာမှမလုပ်နိုင်တာဒီလိုလားဖြစ်တယ်လို့အကြောင်းမျိုးသက်သာတယ်အထောက်အကူ အဲဒါကြောင့်သမီးတို့ဒီမျိုးတွေငါတို့ပါသောတိယနာဝိတ္တိကသရာရီဘာနာရသရောဘိက္ခုဘိက္ခုတိဘိက္ခုတန်ရာတို့ကိုရှင်းနေတော့ယောဂီပုဂ္ဂိုလ်တွေကသရာရီဘာနာရသရာရီဒီယောအရိယာမညာဖြင့်အနိစ္စပဇင်ကျင်းဟာဘတော်မှန်သာကိုကြည့်၍ဘယ်လိုကြည့်ရင်သုံးရရင်အဲဒါဒီဆန္ဒအောင် ဒီလိုကလည်းဒီလိုကဘယ်လိုကျင်းရလဲဆိုတော့တော့အမှားရပြီးရှင်းပြီအမှားရတော့ဒီလိုတစ်ခုနဲ့အားထုတ်ရပါတယ်လို့ပဋိပဒါနာတုတ်ကြီးဟောတာကအမှားရလည်းဒီလိုတစ်ခုနဲ့ဟောတာပါပဲဒီသာရဏောအညာပိစ္ဆေနောသတ္တနာဝိသုဒ္ဓိယသဗ္ဗပိဝါနာသမိသမော ဒုက္ခဒေါမနသာနာဒုက္ခနာယမေသာတိမနိဗ္ဗာန်သာတိပိပိယယဝေဒံသတ္တရာမတိကနာအနာရောဒုရောမနိဗ္ဗာန်ယေနတိဒါနာအခြင်းမယံတိဒါနရာရေသာတိရှိကောင်း၏ယာမရောဤမယံမောတိဒါနဤတော်ရှိ၏သာသနာတ္တဝါရေဝိဒဝိယသုဒ္ဓံယေတိမသုနိစီညာလုံးဟာ ဝိပါဒနာမေသောသခင်တော်လာရံရောရှိပါလေ။အဓိဌာန်၄ပါးကာယရုပ်ပေါင်းကိုယ်ကိုအမှားရတဲ့အဓိဌာန်ကိုယ်မြင်လာရစိတ်တိုင်းစိတ်တိုင်းအမှားရတာကာနုပဒနာတိဌာန်ကောင်းသောခံစားမှုဝေဒနာကိုစိတ်တိုင်းစိတ်တိုင်းအမှားရတာဝေဒနာနုပဒနာတိဌာန်ဒီကူ သိတိယေသုဒ္ဓတိအမနာရာကသုဒ္ဓနုပဒနာပရိပဒံသာရတော်သုဒ္ဓံသာရဝသုဒ္ဓံဒီကနာနိစ္စတိဟောတာသမသမဟိတဝသုဒ္ဓစိတ်သမမဟိအနိစ္စတိသမမဟိဘာနာအနိစ္စတိရှိဒီလိုဒီလိုလိုက်ကြည့်နေသဘောတရားလူစုတိုင်းလူတိုင်းမှန်ရလာကဓမ္မနုပဒနာပရိပဒံအာရုံနဲ့ဆောလို့ရှိရင်ပရိပဒံ၄ပါးရတယ် မှန်တာမှမလားဆိုတော့တကားရပါပဲဘုံရလို့တို့ဖြစ်တာမှန်ရတာဝေဒနာဖြစ်တာမှန်ရတာဒုတိယကိုယ်ဖြစ်တာမှန်ရတာသဘောတရားကိုမြင်ကြားမှုသိကြမှုမရမှုစတဲ့သဘောတရားကိုဖြစ်တာမှန်ရတာမှန်ရတဲ့သဘောနဲ့ဆိုတော့ဒီလိုရတာပဲအပမာရမလို့ဒီလိုတရားကိုဒီလုံးနဲ့လို့အဲတော့တော့အမှားရရင်ရှိဆိုတာဒီလို အဲဒီအမှန်ရမှုတတိယပရိဒါမျိုးဆိုလားဒီကာယနာမေဟောတတိယတော်လားမယ်တရားမျိုးတော်လားမယ်အဲဒါနဲ့လာလို့ဆိုတော့အတဏံတတ္တဝါရဲ့ဥဒ္ဒရာသီလမြေကြီးမှာပြည့်ရှိရလို့ဟာဒီကမြေကြီးသိနေပြီးဒီလိုအဲဒီလမ်းကလိုက်လာလို့ရှိရင်သိနေပြီးကျင်းတယ်ဒီမြေကြီးကျင်းမှာ ဒီကိုယ်ကနာတတ္တဝါတွေအင်းအလုံးမရှိကြဘူးဆင်းသွင်းလို့ရလုံငန်းမှာသူ့ကိုကြည့်သွင်းလို့ရရည်ကြည့်ရမယ်သူ့ကိုကြည့်နေလို့ဒီလိုဆန်းလာတာမင်းများကြည့်နေလို့ဆန်းလာတယ်အဲသူ့ကိုကြည့်နေလို့ကြည့်ပြီးတော့ဒီလိုကောင်းမှုကိုကြည့်နေတဲ့ပုဂ္ဂိုလ်တွေဟာလူ့ဘဝနာဘဝကောင်းတဲ့ဘဝတွေရောက်ပြီးတော့ အောင်လားဆန်းတာလားအဲဒီကြီးလို့ဆိုတာဘာလို့လဲဆိုလို့ဘာသာဒေါသမောဟမာနဒိဋ္ဌိဝိကိစ္စရောဒီလိုဟာလည်းဉာဏ်ကြီးရဲ့ဥဒ္ဒါမရှိရဉာဏ်ကြီးအဲဒီမှာသာနာဆိုတာမင်းတို့ကလည်းဒါရီကလုံးဝပြောရတာမလို့ထားပါဘူးကွာဒေါသဆိုတာဒီလိုလာတယ် အဲလုံးဝသူကမလွယ်ဘူးနာနာကြောင့်မှသူကောင်းခြင်းမောဟဆိုတာကလည်းဉာဏ်နဲ့ပြင်ပါခြင်းသူကတော့ကျင်းလို့မလဲမောဟဆိုတာမောဟမှန်တော့ဒိမ့်နေပြီမောဟကပြောရတာဆက်ပြီးလို့ပြောတာဒါကလောဘဆိုတာဟိတတာယာမှုဆိုတာပြီးတယ်မောဟသူသေးတယ်ဆိုတာလည်းပြီးတာကိုယ့်အကိုယ်လည်းဒီညာမောဟကြီးရင်ကိုယ့်အကိုယ်လည်းမောဟမှာဒိမ့်နေပြီညာပြင်နေနေလာတယ်မောဟကြီး မောဟကမဟုတ်တာကိုသူကမသိတာမောဟကျိုးရဆိုတော့မသိဘူးဘာမှမသိတဲ့အိပ်ကြော်နေတာမျိုးဆိုတော့မှမဟုတ်ဘူးသူကအိပ်ကြော်တာမျိုးမဟုတ်ဘူးအလွဲကိုစောက်ကြည့်မဟုတ်တာကိုစောက်ကြည့်တာဒီလိုကြတဲ့ငါနဲ့စားပြီးဒီကံကိုယ်ရံကနေတို့ကြားရင်သူကကြံတယ်မရှိမှမှာလည်းဘယ်လိုကြည့်လို့သိရအောင်အမောဟလည်းသွားမှုသိနေတာပဲဒီလိုမျိုး ပုဂ္ဂိုလ်သတ္တဝါအနေနဲ့သာနာနဲ့ကောင်းတဲ့အနေနဲ့သာပါသိနေတဲ့အနေနဲ့ဒီလိုသိနေတာကမောဟကသိနေတာလေဝိပဿနာမရှိရင်မောဟကအမြဲတမ်းတိုက်တဲ့ကောင်းမှုဝိဇ္ဇာသိနေဝိဇ္ဇာတကယ်လို့ဖြစ်တဲ့သိနေတယ်မာနလည်းခံရတဲ့ဥစ္စာဆိုတော့ဒီမှာလည်းပြီးတယ်လို့ပြောပါလားမယ်သူကကိုယ်ကိုမာနကိုမကြည့်ဘူးသူများကမာနပြီးတယ်ဆိုတော့ကိုယ်မာနကိုမကြည့်ပဲဖြစ်နေတယ်ဒိဋ္ဌိ ဒီကြီးတော့ဒီကြီးကတော့ဒီကြီးတော့ဒီအတွက်တိုးကျကြလာတော့ဒီကြီးမှားတယ်မမှားဘာသာလုံးဘာသာလုံးမှာကိုယ်ယူမှမင်းကယူမှားလို့ပြီးတော့တို့ပြောကြတာပဲအင်းဘုရားဘာသာကဘုရားတရားတော်အတိုင်းယူမှန်းတယ်ဒီနောက်လာရေဘုရားမိစ္ဆာလေးယူမှားတယ်လို့ပြောတာဒီမှာလာတယ်တို့ယူပါလာတယ်တို့မှန်းတယ်ဆိုပြီး ဒီမှာဘာလို့ကောင်းမှားတော့ဒုက္ခကြီးကိုပြောတာပဲ။ဒါပဲနော်။ဒီလိုဟုတ်တာမဟုတ်တာအရေးကြီးလာတယ်။ဒါမှမို့အရေးကြီး။ဒါမှမို့ရတာ။ဘုရားသာသနာတော်မှာမာမာရုပ်ရှင်ကမိစ္ဆာရုပ်ရှင်။မာမာရုပ်ရှင်ကအဆုံးအောင်မျိုးတော့ရှိပါတယ် မမာလေးကအသိဆောင်နေပြီအမဒုဒသမားတို့ကြီးဇာနာသမားတို့ကြီးဝိပဿနာသမားတို့ကြီးမဂ္ဂသမားတို့ကြီးအလသမားတို့ကြီးသုဇသနာသမားတို့ကြီးဆောင်နေပြီအဲသုဇသနာသမားတို့ကြီးကတော့မညာပုံညာမိဘတွေ့ပြီးတော့ပြန်ဆင်းနေတာကတော့အားပါတော့ဒီကသူ့အတော့တာမဟုတ် အလသမားလေးကိုသမားလေးဆိုတာကလည်းမဲ့ရပြီးတော့ဘဝတူးလို့ဆိုတာကျေးဇူးရတယ်။ဘဝလည်းပေါင်းများတော့တာမဟုတ်ဘူးထားလိုက်ပါတော့။အဲဒါပေါင်းများတော့မှဆိုတာကဘာလို့လဲဆိုတော့ကာမတ္တသမာဓိကြီး၊ဒါနသမာဓိကြီး၊ဝိပဿနာသမာဓိကြီး၊မေဃသမာဓိကြီးအဲဒီသမာဓိကြီးမျိုးကပေါင်းများတယ်ဆိုတာ။အာရုံကြီးတယ်။အဲဒီမှာကာမတ္တသမာဓိဆိုတာကတော့ ရင်းမှာအကျဆုံးပဲအာဘုန်းကြီးသမောကြီးကမူလပုဗ္ဗာရိယသုံးဝမဂ္ဂင်ကဖြစ်ပွားခြင်းနဲ့ပြေဝိနိဗ္ဗာန်နိဗ္ဗာန်ရောက်တယ်လို့ပြောတယ်ဒီနေ့ကသုံးခုအစဉ်တိုင်းကျင့်ရတာဒီလိုသုံးခုမှာမူလမဂ္ဂင်ဆိုတာအမဒရာသမာဓိကိုသိခံပြီးတော့ကျင့်တဲ့မျိုးစုပါတရားတွေပဲအာခံယူကျိုး ယုံကြည်မှုနဲ့ပြီးတော့အာနာယကျုပ်ပြုရဆိုတာကလည်းဒီဝိပဿနာဉာဏ်လိုမဉာဏ်လိုထိုးရင်းကြည့်တာတော့မဟုတ်ဘူးသဒ္ဓါတရားနဲ့သဒ္ဓါတရားဖြစ်သွားပြီးတော့ပြောတာသဒ္ဓါမုဒ္ဒသဒ္ဓါတရားနဲ့ဉာဏ်ရှိတယ်အခုကမှသုဘုတ်ကလေးကယုံကြည်တယ်ဆိုတာကကိုမတွေ့ရင်ဉာဏ်ကိုလည်းပြောကြကိုမတွေ့ရင်လည်းအင်းယုံကြည်တော့အခြေအနေရှိတာတော့ယုံကြည်ရတယ် ကုန်လုံးမျိုးပြီးတော့မသိဘူးဘုရားအားလုံးကိုယဉ်သားလို့ရှိတာလားယဉ်သားလို့ရှိတော့နာမည်တော်ကြီးကနေပြီးမာလူရထွက်သွားယေရထွက်သွားမောင်ရမထွက်တာကိုအားလို့ရှိယေရဝါရှိသွားလို့ရှိရင်မာလူတို့ယေရမောင်ရမရောက်နိုင်တယ်ဆိုတာမသွားဘူးလို့ပုဂ္ဂိုလ်ကယုံရတယ်၊သင်ရတယ်၊သွားတယ်၊ရောက်နေတာကို ညာကိုသွားလိုက်ကြတယ်လို့လည်းရောက်နေတော့ကိုယ်ကောင်းမှုနဲ့လည်းညာရင်ကြရတာပေါ့သမောလို့ရှိတာပဲဒီလိုပဲသမောရင်ရှိသွားလို့ရှိရင်ညာညာသမောဆိုရင်ညာညာအဲ့ဒီမှာနောက်နိုင်ငံတွေရှိနိုင်ငံတွေရောက်တော့ကြရတာကိုယ်ကောင်းမှုနဲ့ကြရတာဘာလို့လဲဆိုတော့မတင်ရဘူးတကယ်တော့လည်းကြုံရအောင်လုပ်တာလေနောက်ပြီးတော့ဘုရားများမှာတအားဝဲကြောင်းတာနားမရှိတာပြင်းလို့လား အဲမင်းအားရှိပါလို့ပြင်ပြီးဘာဒီလဲမလားဒီလိုမျိုးရောက်ကြဆိုတော့ဒီလိုမျိုးကောင်းတဲ့ပုဂ္ဂိုလ်တွေကြည့်ရတာပဲ။ဘုရားတွေသွားလို့ရောက်နေတာ။ဘုရားတွေငါသွားတာလို့ဆိုတော့ငါသွားတယ်လို့အဲ့ဒါတွေကြည့်ရတာပဲ။ဒီလိုသွားသူတို့ရောက်တယ်ကြွယ်သွားတယ်ဆိုတော့အများကြီးရှိတယ်ကြည့်ရတယ်။အဲ့ဒီလိုပဲ။ဘုရားမြတ်စွာဘုရားသာသနာတော်မှာ သံဃာကိုကျိုးကစပြီးဟောတာလေကုသိုလ်ကောင်းကိုပြုလို့ရှိရင်ကောင်းကျိုးရတယ်ကောင်းကျိုးပေးတယ်အကုသိုလ်ပြုလို့ရှိရင်မကောင်းကျိုးပေးတယ်ဆိုတာဘုဒ္ဓတ္တသာရကလည်းဟောတာအဲ့ဒါမြတ်စွာဘုရားကိုယ်ပိုင်ဉာဏ်နဲ့သိပြီးဟောတာလားမြတ်စွာဘုရားဆိုကျိုးစာဟောတာမဟုတ်ဘုဒ္ဓသောဘဂဝါဟောတာဓမ္မလူသိကြည့် မောဟဝါဟာရောမောဟဝါသမုဒ္ဒောမြတ်အာသာကုရာသုတ္တမုဏ္ဏဓမ္မသာရာဇီဘုရားသစ္စာလေးဟာမတိယဘောမိုင်းကြတင်ကိုရောတော်နဲ့ပြည်ရှင်တော်မူခြင်းဟောတာသစ္စာလေးဟာမတိယဘောမိုင်းကြတင်မြင်ရပါသည်ဒီမှာဓမ္မသစ္စာလေးဟာတရားမှန်ဟောဒီတေဒီကုဏာစီသွားမြင်အားဖြင့်ဟောကြားတော်မူရပါသည် အဲတရားရှင်းသုံးပြီးတော့တရားကိုယ်တိုင်ပြောတဲ့ပုဂ္ဂိုလ်မြတ်စွာဘုရားသိဖို့မသိတဲ့ပုဂ္ဂိုလ်မသိရဘူးသိမှသိရတာအခုဒီမှာဒီနေ့နေရာတွေမှာလည်းရှိတာပေါ့ဒီမှာဒီနေ့နေရာကျောင်းသားတွေကအဲဒီဆရာတွေကဒီလိုအဲဒီဒီမှာရင်းရအောင်ဒီလိုသတ်ပြောင်းတင်တို့အဲသတ်ပြောင်းတင်တို့ဒီနောက်တော့ဒီလိုပဲဆရာတွေကပြတာပါပဲဒီဒီလိုမျိုးဒီလို ဒီညာလည်းသိရတာဆိုသိရတာဒီလိုတောင်းကြရတာဆိုတော့တောင်းကြတယ်ဒီမှာလည်းကြည့်ပါနေနေရတယ်သုံးမလို့အဲ့ဒါကကိုတတ်မှန်တဲ့ခါကလားကိုတင်ရဖို့ဆရာကြီးကဘယ်လိုကောင်းတတ်တဲ့ပုဂ္ဂိုလ်ကြီးလဲဘယ်လိုတင်ရပြီးဘယ်လိုဘယ်လိုစားရတယ်ဒီတော်တဲ့ပုဂ္ဂိုလ်ကြီးကြီးတင်တယ်ကိုဆရာကြီးကြီးတင်တယ်လို့အမြတ်တော်ကဒီကတော့အတိုင်းပြညာအားထုတ်လို့ ကျိုးတော်ပြီးတော့တရားကိုသိလာပြီဆိုတဲ့အခါကျတော့ဆောတရားကျေးဇူးတင်တယ်မြတ်စွာဘုရားသစ္စာလေးကအမှန်တရားကိုကိုယ်တော်နဲ့သိပြီးတော့ဟောတာပဲဟောတာကလည်းဆားကြောင့်မဟုတ်ဘူးမသိဘူးကမရိုးလိုပုဂ္ဂိုလ်တွေသိအောင်လို့ဟောထားလို့မြတ်စွာဘုရားဟောထားလို့မြတ်စွာဘုရားဟောတော်မူတဲ့တို့သိလို့ဒီတရားကိုရပြီသိရပါလို့ဆိုပြီးကျေးဇူးတင်တာမြတ်စွာဘုရား သုံးပါတော့နိုင်တာရှိကိုယ်တိုင်ကြည့်လို့ခါကြတော့ဟုတ်ပြီလေဆိုပြီးတော့ကြည့်ရတယ်မကြည့်တဲ့ပုံစံတွေတော့ဘယ်ကြည့်လို့ရှင်းမှမရှင်းဘူးလေဒီလမ်းသွားမှမကြည့်သေးဘူးဒီဉာဏ်ကောင်းဉာဏ်ကောင်းရှိတဲ့အခါသုခရာကောင်းဆိုတာอืมသိပြီးတော့အားကိုးရတယ်အဲဒီသုခရာပြီးရဒီသာဒီရသာသာမဒီရသာမသာနဲ့တောင်းမျိုး အဲဒီလိုမျိုးဇောဝဝေဒနာပျောက်သွားပျောက်သွားတာအမှုရှိရအကြောင်းသိရတယ်အဲဒီလိုပဲငါသာမဏေတရားကိုရှင်းတဲ့ပုဂ္ဂိုလ်တွေကညာဝရတဲ့တရားကိုကိုယ်ရင်ကြည့်ရတာပဲသစ္စာလေးပါးတရားကိုကိုယ်ရင်ကြည့်ရယုတ်တရားနာတရားနှစ်ပါးအရှိကိုမြတ်စွာဘုရားဟောတယ်ဒီဝဒနာရှိတဲ့ပုဂ္ဂိုလ်တွေသူသင်္ကာနဲ့ပြည့်စုံလာတဲ့ခါကျတော့ကိုယ်ရင်ကြည့်ရတာဒီစာဝတ္ထုအာဟုဝါဒမှာ ဆရာသမားတွေအားကိုးကြရတာမဟုတ်ဘူးကိုယ်တိုင်းကိုကြည့်ရနာမည်ကကြက်ကိုယ်တိုင်းကြည့်ရတယ်ကြည့်ရတယ်ဒါလေးကြည့်ရတရားလက်ကိုကြည့်ရတရားကိုယ်တိုင်းကြည့်ရင်ကိုယ်တိုင်းကြည့်လို့တရားမကြည့်လို့မကြည့်ရတော့မှတတ်နိုင်ဘူးသာဟာရတယ်နာကိုယ်တိုင်းစိုင်းရင်ကိုယ်ရတာခံစားရတယ်လို့မစားလို့ဒီလိုကြက်ကြည့်နေတယ်ရတာမဟုတ်ဘူးဘုံဘုံမျိုးတူတာကိုယ်ထဲမှာဒါရလာကိုခွန်အားလည်းမသိနိုင်ဘူးကစားကြည့် အဲဒီလိုလဲမြတ်စွာဘုရားတရားကျင့်တဲ့ပုဂ္ဂိုလ်တွေကမြတ်စွာဘုရားဟောတော်မူတဲ့တရားတွေကိုကိုယ်တိုင်ကြည့်ရအဲကိုယ်တိုင်ကြည့်ရတာမြတ်စွာဘုရားဒီတရားတွေကိုယ်တိုင်ကြည့်ပြီးဟောတာပဲဆိုတာဘုရားဉာဏ်နဲ့သိကြတယ်အမှန်ပတ်တာတော့မှန်ပါလို့ဒီဓမ္မတရားကိုပါသနာမြင်သောပုဂ္ဂိုလ်ဒီမှန်ငါတရားကိုပတ်လို့ကြည့်နေတယ်။တရားဒီမှာသစ္စာတရားဒီလိုမျိုးနဲ့တွားကြည့်ရင်လည်းတရားဟုတ်ပါတယ်လို့သူကပြောနေတယ် အဲသူတရားကျင့်လို့တရားကိုသိလာပြီဆိုတော့ဩမြတ်စွာဘုရားအလုံးစုံတရားကိုသိတာဟုတ်ပြီလေဆိုတာ။အော်နာမည်နာသာကိုပန်းချပြီးတော့ဒုစရဒုက္ခနဲ့ဆင်းရဲနဲ့ပန်းချပြီးတော့ဖြစ်ဖြစ်ပြီးပြီးတော့ဒီဘာနာမည်ကိုဆင်းလိုက်ခြင်းနဲ့ဆင်းရဲတော့မဖြစ်တာပဲ။နောက်ဆုံးဒုစရဒုက္ခနဲ့မျိုးနဲ့မျိုးတာတရားဆိုတော့ဟုတ်ပြီလား။အဲဒီလိုပြီးတော့ဩဘဂဝါနာရောမြတ်ရာကိုရာသိစိတ်ဓမ္မကသင်္ကသာမြာပြီးဘုရား သစ္စာရူပတရားမှန်ကိုဝေယံပိုင်းခြားဉာဏ်အားဖြင့်ကိုယ်တော်ရဲ့ဤတော်မူကြီးရဲ့ဟောရာယဝိညာဉ်များစွာသတ္တဝါများဟာလည်းအားလည်းလာကြည့်တော်ပြရပါသည်ကျုံမှာဓမ္မသစ္စာရူပတရားမှန်ကိုဒီဒီကုနာကြည့်သွားခြင်းအားဖြင့်ဟောကြားတော်မူခဲ့ပါသည် ကြည့်ပြီးဟောတာပဲတရားပဲဆိုတာကိုယ်တိုင်သိရတယ်။အဲ့ဒါကတရားကျင့်တဲ့အခါကျကိုယ်တိုင်သိအဲ့ဒါလိုပဲကိုဒီသွားတဲ့ပုံကိုယ်တွေလည်းသွားရင်ကိုယ်တိုင်လက်ခံကိုယ်တိုင်သိတာပဲ။အဲကုသိုလ်ကကောင်းသောကျိုးပေးတယ်အာဟုကမကောင်းသောကျိုးပေးတယ်မြတ်စွာဘုရားကိုယ်တိုင်သိပြီးဟောတာကဟောတာတရားတွေယုံကြည်ရဲ့ယုံကြည်ရဲ့တရားရင်းခံပြီးတော့သိရတယ်အဲဒီဟာကို ကာမတရာသမာဓိကိုခေါ်သည်သံဃာရဲ့ကြိုးရှိမှုယုံကြည်ပြီးမြင်လာတာကာမတရာသမာဓိကြီးတဲ့ဆိုရမယ်သံဃာရဲ့ကြိုးရှိမှုယုံကြည်ပြီးမြင်လာတာကာမတရာသမာဓိကြီးသံဃာရဲ့ကြိုးရှိမှုယုံကြည်ပြီးမြင်လာတာ ကာမတ္တသမာဓိလောကလည်းပဲအာဟုရမှုပဲမှုတော်တစ်ခုကြီးကောင်းတဲ့မှုကြီးကောင်းလို့ဆိုပေါ်လာတယ်မကောင်းတဲ့မှုမကောင်းလို့ဆိုတော့ပေါ်လာတယ်အာလောကလည်းပဲသူစရတွေ့ရပါတယ်ကွာ။ဘာမြင်မှလည်းဒီတိုင်းပဲ။လောကဒေါသတွေမြင်တာမကောင်းတဲ့မှုတွေကြည့်ရင်မကောင်းဘူး။ဟာလားဟာလား အောင်ရည်ကိုပြင်ကောင်းရည်ကိုခံစားလာတယ်ဘယ်ကြပြီလို့ဆိုလို့ချင်းဒီကနေ့ကျရင်တော့အဲ့ဒီမှာညာတော့ပေါ်ရတယ်အခုလိုမကောင်းမှုရှိတဲ့ပုဂ္ဂိုလ်တွေဒီကနေ့ကျလို့ချင်းမကောင်းတဲ့မျိုးတွေရင်းပြီးတော့ကြောက်လို့ရနိုင်တယ်မနာကြရပါပဲသူပုဂ္ဂိုလ်တွေအဲမနာကြောက်လားလို့ဒီတော့ဆိုမကောင်းတဲ့မျိုးတွေ အခုကောင်းလို့ရှိတဲ့ပုဂ္ဂိုလ်ကပြင်းပြင်းလေးပဲသူကအောင်ပြောပြောတယ်သူကပါဠိနည်းနဲ့ပြောတယ်။အောင်တဲ့ပြင်းပြင်းလေးဘဝတည်တယ်ဘုရား။အဲဒီတော့အားလည်းတော်တော်များများတွေ့ရတယ်။ဒီလိုကောင်းလို့ရှိတဲ့ပုဂ္ဂိုလ်ကသူ့ဘုံမှာ။ဘောရီကလာခေါ်နေတယ်။သူမျိုးရာပြင်းပြီးတော့ကြည့်ပြီးဟိုမှာသိနေတာလည်းငင်းကြတယ်။ဘယ်လိုပြောရတယ်။ဒါနာရသာလို့ပြောရမှာဘူးလောကကြီး။သာလို့ပြောရမှာလည်းကြည့်ပါ အဲဒါကောင်းတာမှုပြုလို့ရှိရင်ကုသိုလ်ပြုအဲဒီကုသိုလ်ကကောင်းတော့ကျိုးပြုရမကောင်းတာမှုပြုလို့ရှိရင်ဆိုးတယ်မှုပြုလို့ရှိရင်မကောင်းမကောင်းမှုအကုသိုလ်ကပြုအဲဒီကံကမကောင်းတော့ကျိုးပြုတယ်လို့ပြောကြတာကာမတရသမာဓိကာမတရသမာဓိပြုလို့ရှိရင်သမာဓိကိုပြောသမာဓိသာပါလည်းပါတာပဲအဲကောင်းမှုကမကောင်းမှုကယုံကြည်မှုနေတဲ့ပုဂ္ဂိုလ်မကောင်းမှုကိုကြည်ချမ်းတယ်မကောင်းမှုကြည်ချမ်းလို့ရှိရင် မိစ္ဆာဝါစာမဟာလားမုဒ္ဒဝါရဆိုတဲ့ဇံမိသားလေးဖြစ်တဲ့မိစ္ဆာကာမနာပါဏိပါဒဆိုတဲ့ဇံမိသားလေးဖြစ်တဲ့မိစ္ဆာအယူအမတရားနဲ့တမှုမှဇံဇံမိသားလေးဖြစ်တယ်ဒါသမာဝါစာသမာကမနာသမာဇီဝဆိုတဲ့ဒီလမ်းတွေကဒီမှာပါဝင်တာပဲအဲကောင်းတော်မှုပြုလို့ရှိရင်ကောင်းလို့ရတယ်ဆိုတော့ကောင်းတော်မှုပြုကြတယ်ဟမ်ဒါနာတို့ဘာဝနာတို့ကောင်းတော်မှုအားထုတ် ဓာတုဒုက္ခကာလမှာအာရုံမှုသမာဝါယမလို့ဆိုတာပါလာတယ်အမှန်တရားကိုပါတယ်စိတ်ကြည့်ပြီးတော့သမာဓိလို့ထုတ်ပြလို့တာပါလာတယ်အဲဒီကုသိုလ်ကောင်းမှုတွေဒီတိုင်းဒီတိုင်းကဒီမျိုးတွေတရားတွေပွားများနေတယ်အဲဒါမူလနဲ့ရှင်အစခြေခံလို့ကြည့်ရတယ်အဲဒီမူလနဲ့ရှင်ကလူတွေကဇာန်ကဝါဒကိုဇာန်လို့ရတယ်ဇာန်ဆိုရယ်ဟုတ်ရတယ်ဒီရတယ် အဲ့ဒါတော့ကြောင်းအထင်ကြီးတဲ့ပုဂ္ဂိုလ်ကိုကြားတယ်ဒါကအဟုတ်ရတယ်ကြီးလားအဲ့ဒါလည်းတစ်ခါကာလတုန်းကအဲ့ဒီဇောင်းလိုက်နဲ့ပြင်လာနေလို့အဲ့ဒါကအဲ့ဒါတွေကိုသွင့်ဖို့ရဟောရတယ်ဇာလောင်းကိုသူကတရားလေးအောင်းနေတာကိုအောင်းနေအောင်းနေကြတယ်ဇာလောင်းကတရားကလည်းအောင်းနေတယ်အဲဒါနဲ့တရားကောင်းကိုမှားပြီးတော့ဒီလိုမျိုးရမနေရဘူးဒါဒီကတည်းကသုခဝိဟာရ မျက်မှောက်ဆန်းလာတယ်တော့ယူရတာပဲ။သာလိခကြည့်ရတာကိုခေါင်းမဆိုရတဲ့တရားမဟုတ်ဘူး။ခေါင်းမဆိုရတဲ့တရားဖြစ်အောင်အားထုတ်ရမယ်ဆိုပြီးတော့ခေါင်းမဆိုရတဲ့တရားဖြစ်အောင်အားထုတ်ပုံလေး၄ပုံနဲ့၄ပါးကြည့်ပြီးပါပဲ။သာလိခတို့တရားတော်ဆိုပုံလေးဟောထားတယ်ကမှတရားစာကိုထုတ်တယ်။နန်းကောင်း။ဒါကလည်းဖတ်ကြည့်။ညမှာကြတယ်။နောက်ကိုပြုလုပ်ပါလား။ ။ဒါရီယာရဝါဒနာဉာဏ်ကောင်းတယ်။ဒါအာဟုလို့ရှိရင်ဝိပဿနာအားထုတ်ဝိပဿနာသမာဓိဖြစ်တယ်။ဝိပဿနာသမာဓိဝိပဿနာသမာဓိဆိုတာဒါရုံးလို့ရှိရင်အခုသတိညာလာတဲ့အမှားရတဲ့ဒီနည်းနဲ့လိုက်ပြီးရှိနေလို့ရှိရင်ဝိပဿနာသမာဓိဖြစ်တာပဲ။အဲ ယုံနာတရားတွေကမမြဲဘူးခဏနဲ့ပြည့်စုံနေတယ်မမြဲတဲ့တရားတွေပဲအဲဒီမမြဲတဲ့တရားတွေကမမြဲဘူးလို့အမှန်တမ်းပြောတယ်ဒီများပြောလို့ရောတာမဟုတ်ဘူးဒါရီတို့ပြတ်တာလို့မှတ်ထားတာမဟုတ်ဘူးဒီလိုကိုယ်တိုင်ပြောတာအမှားဒိဋ္ဌိမှန်ကန်နေတယ်ဆိုတော့ဒီလိုဟုတ်ရဘူးလားမမြဲတဲ့တရားတွေမမြဲဘူးလို့ကိုယ်ဖြစ်တယ်ကိုယ်ပြတယ်အခုမျိုးကိုယ်ပြတာတော့ကိုယ်ပဲ အဲမရှိတော့တရားမဝင်ဘူးဆိုမဝင်ရတဲ့အမှန်တမ်းကိုမြင်ရတာသမာဓိကြီးအဲသမာသင်္ကပ္ပလည်းပါလာတယ်သမာဝါယမတိသမာဓိလည်းပါလာတယ်ဒီလားလည်းသင်ပြီးတော့သမာဝါဒသမာကမ္မသမာဓိလည်းပါလာတယ်မှတ်တယ်မှတ်တယ်ဒီမှာတရားလည်းအမှန်တမ်းဒီလိုမျိုးကမင်းနေပါသေးတယ်။ဟုတ်လား။ဟုတ်လား ဝိပဿနာသမားတွေဝိပဿနာသမားတွေမပြည့်စုံတဲ့အခါကာလကျတော့ဝိပဿနာသမားတွေပြည့်စုံမှာတော့ပြည့်စုံရပါလိမ့်မယ်။ဒီနာမတူကြည့်ရင်လည်းနည်းနည်းပြောရမယ်။ဝိပဿနာဉာဏ်ကျန်တဲ့သွားဖို့နောက်ဆုံးငါတို့ကလည်းဝိပဿနာပြည့်စုံတဲ့အခါဒီမှာနေတာတော့မင်းဝိပဿနာပြည့်သွားတယ်အဲဒီမှာဝဒပတိမင်းကဖြစ်တယ်။ဝဒပတိမင်းကပြန်ပြီးပြောတဲ့သက်တာလေးကလုံးဝရှင်းတယ် မေတ္တာတွေဘာနာရဲ့မေတ္တာတွေပယ်ခြင်းဟာမေတ္တာတွေဒီလိုကိုပယ်နိုင်တော့တာမေတ္တာတွေကြီးတော့ဒီလိုကဒိဋ္ဌိနဲ့ပုဂ္ဂိုလ်သတ္တဝါကောင်းနေနေပြောရမှာအရင်ကြီးတော့ဒါလေးကိုပြင်းနေတော့သွားတယ်မေတ္တာတွေပယ်နိုင်လို့ဒါလေးမေတ္တာတွေပယ်နိုင်တဲ့အတွက်ပယ်လေးပါလည်းမကြတော့ပယ်လေးပါစဉ်းစားရမယ်နော်ကောင်းတယ်အဲ့တော့ ကာမတရာသမာဓိကနေပြီးတော့ဇာယောအာရုံဇာနာသမာဓိဖြစ်တဲ့ဇာမီတော့အာရုံနဲ့ထားပါတော့ဝိပဿနာရှိလို့ရှင်ဝိပဿနာသမာဓိဖြစ်တဲ့ဝိပဿနာသမာဓိအပြင်ဒီလိုနဲ့ခါကလာမှာအရိယာမဉ္ဇဏ်ဝိပဿနာဉာဏ်နဲ့မေတ္တာသမာဓိဖြစ်တယ်ကာမတရာသမာဓိဒီသမာဓိ ဒါကဇာနာရဲ့ဒီနာမနဲ့ဒီလိုပထမဆင်းရပါဒုတိယဆင်းကဝိပဿနာသမာဓိဖြင့်တတိယဆင်းကမေဃသမာဓိဖြင့်သမာဓိကိုဆင်းနိုင်တဲ့မူလမူလပုဗ္ဗာရိယသုံးပါးမြင့်ခြင်းများမူလမြင့်ခြင်းကသမတရာသမာဓိဖြင့်ဘုရားဘာသာမြင့်ခြင်းဆိုတာဝိပဿနာသမာဓိဖြင့်အရိယာမရှိပါဘူး အမြဝရှင်ကလုံးရောက်ခြင်းသက္ကာရိကိပြင်လို့ရှိရင်ဘာအားထုတ်ရမလဲဒီရမယ်ပွားရမယ်ဒီရမယ်ကစပွားလို့ဖြစ်ကြတယ်မဖြစ်ဘူးဥပပါဒနာဝိပဿနာနဲ့ကစပြီးပွားရတယ်အဲ့ဒါလည်းမူလမဲ့ခြင်းနဲ့ဓမ္မဒရာသမာဓိကံကံကြီးကိုဉာဏ်တဲ့ပုဂ္ဂိုလ်ကအားထုတ်လို့ဖြစ်တယ်ဉာဏ်ကြီးတဲ့ပုဂ္ဂိုလ်အားထုတ်လို့ဖြစ်ဘူးအဲ့ဒါမူလဘုံဘာရိယသုံးပါမဲ့ခြင်းနဲ့ဖြစ်ပွားခြင်းနဲ့ဉာဏ်ချင်းပြည့်ဝနိဗ္ဗာန်သာဆိုရမယ်မူလဘုံဘာ အရိယာသုံးဝနိညာဖြစ်ပွားစေယံဒီမဲ့ယံဒီဝေနိဗ္ဗာန်မူလပုဗ္ဗာအရိယာသုံးဝနိညာဖြစ်ပွားစေယံဒီမဲ့ယံဒီဝေနိဗ္ဗာန် လပုဗ္ဗာဝိညာသုံးဝမဉ္ဇာသဘဝလူဒီမဲ့လူဝိဝိနိဗ္ဗာန်အမလနဲ့မြူလာကမ္မတာသမာဓိကိုအခြေခံပြီးတော့ဖြစ်တဲ့မြင့်တင်တရားတွေဥပဘာကမြင့်မြူဆိုတာကဝိပဿနာမြင့်ဒီကဒီကဒီကရင်းခံပြီးတော့ရှိအောင်ပွားတယ် ဝိပဿနာမဲ့တယ်အဝိပဿနာမဲ့တယ်ကိုကြည့်တော့အရိယာမဲ့တယ်မူလဘုရားအရိယာသုံးဝမဲ့တယ်ညာသုံးခုအဲဒီသုံးခုကပြပွားစေနေမဲ့တယ်အဲဒီသုံးခုအရှင်မပွားတော့လည်းရှင်နောက်ဆုံးအရိယာမဲ့တယ်ကိုနိဗ္ဗာန်မှာနောပြုရမူလဘုရားအရိယာသုံးဝမဲ့တယ်ညာပြပွားစေနေမဲ့တယ်ပြေဝင်နိဗ္ဗာန်သာအလုံးစုံတရားကတော့ပြည့်စုံနေပါပြီ။ခန္ဓာဘုံကြီးပြောကြတာဒီကိစ္စလေးပါပြောတာ အသရိနာလေးပါးပြီးတော့ဆုံးရတဲ့သူဝင်ကြည့်လို့ကျင်းမောတဲ့လောဘဒေါသမောဟမာနဒိဋ္ဌိဒီကိစ္စကနာဒိဋ္ဌိဒိဋ္ဌိပဲဒိဋ္ဌိရတယ်မာရဒီကမာရဒီကကိုယ်ကိုမှန်လို့သင်ပြီးတော့ဒီလိုတွေတော့ဆက်တာကိုသူကသမာဓိကိုကိုယ်ကသမာဓိနဲ့မှမိစ္ဆာတွေပြည့်စုံပြည့်နေတော့သူကသမာဓိစိတ်လာတော့ကိုပြောတယ် ဘာသာရေးကျိုးရှိတယ်လို့ဒီကြည့်နေတာကသမထရသမာဓိကြီးပါမှာ။ပြီးတော့ဇာယဝါဒုရှင်ဇာယရှင်ရဲ့ဖြစ်တဲ့အပြည့်နာဇာနာသမာဓိကြီးအဲဒါကဇာယဝါဒုကိုပြောလို့အမရုပ်ပဲနဲ့လည်းမရဘူး။အဆိုးအောင်သုံးမှရ။ဝိပဿနာသမာဓိကြီးဝိပဿနာသမာဓိကြီးဆိုတာကတော့ဉာဏ်ကျတဲ့ဓဝါချက်ပါပေါ်ရင်ပေါ်ရင်နဲ့လည်းရှိ။ဒီပြည့် ဒုက္ခရူပအနာတ္တမှန်လို့သိရင်လို့သိပြီးကြတော့မမြဲဘူးသိပြီးကြတော့ဆင်းရဲသိပြီးကြတော့အနာတ္တပဲပုဂ္ဂိုလ်သားတော်မှုနဲ့သဘောတရားကိုကိုယ်ပိုင်နဲ့သိရမှာဟုတ်သာလို့မဟုတ်ဘူးဒီမှာပြောလို့ဇာသမားတွေပြောလို့အာနာပါနလို့ဒီမှာတော့ဒီလိုမဟုတ်ဘူးကိုယ်တိုင်းကိုသိရမှာကိုယ်တိုင်းသိမှာအဲ့လိုသိလို့ရှိရင်အဲ့ဒါဝိပဿနာသမာဓိကြည့်တယ်အဲဝိပဿနာသမာဓိကိုကြည့်နေတဲ့အခါကျနိဗ္ဗာန်ကိုကြည့်မြင်သွားတယ်မေဃသမာဓိကိုကြည့်တယ် အဲဒီသမာဓိကိုအရေးကြီးရတော့ရာမောဟဤမှန်ရမှုသတိဓာတ်ကိုသာသိပြီးသာသနာပတ်တော်တော်ကြီးဒီလိုရာဒီသာသိဒီမှာအကျဉ်းလို့ဆင်ရတော့ဟာဒီလိုအမှုမျိုးတွေသိနေကြတယ်ကျင်းလို့ဒီလိုအများကြီးရုပ်နေပြီးတော့ကျင်းအောင်လုပ်ကြပါလား ကျိုးနေပြီးတော့ပုံမှာအဲဆေးတို့ညီတို့ညောတို့ဒီလိုညီကြီးရဲ့ရှိတဲ့ကာလမှာဒီလိုလိုက်ဆက်ပြန်လိုက်တယ်ဆေးရဲ့ကြောလိုက်ကျိုးနေပြီးတော့သင်္ကန်းလုတ်ကြတာပဲဒီလိုဒီစင်ကြင်းနေတာလေးဒီကိန်းသားလေးကလည်းလုံးဝကြည့်တယ်ဒီလိုတော့ရှိကြတာပဲဒါပေမဲ့လို့ရုပ်နေပြီးစဉ်းစားနေတာတော့ဘုရားရဲ့ကြည့်ရတာလည်းမမြင်ဘူးအမြဲဝဆင်းရတယ်မလို့မရဘူး မျိုးလူကြီးရတော့ဒီချမ်းသာငါချမ်းသာတို့မရမင်းကြီးကချမ်းသာတို့မရနိုင်ဘူးသူ့မျိုးကိုသင်ကြမှာတဲ့သူ့မျိုးကိုသင်ကြမှာအတော့အပြီးကငါနဲ့အတော့ဘာသောဘာဒီတိုင်းဒီတိုင်းအင်းရဆုံးတော့ဒီကနေ့ဒီကိုယ်ကတော့မရှိလို့ရှိရင်ဒီရအယုံမှာလောဘဒေါသမောဟတွေရှိနေတာပဲအဲဒီမှာမျိုးလားလို့ရှိနေတယ်ဒီကနေ့ကြားနေမနက်စားကြတဲ့ဒီကနေ့ကိုယ်တိုင်ဆိုင်ကြတဲ့ဒီကုသနာကြံတဲ့ ငါကြောပေါ်နေပေါ်နေလည်းရှိရတယ်သူတို့တစ်ခုနဲ့သိကြပါတယ်ကိုယ့်အကူတော့သိတယ်ဒီလိုလာနေနေလာတယ်ဆိုတော့သိတယ်ဒီလိုကမှတဲ့ပုဂ္ဂိုလ်ကတို့သိတာပဲသူကအစတုန်းကသူကသူမင်းတို့တွားနေတော့သူကလည်းပြင်လာကိုအရန်ပြင်နေတယ်ဒါလည်းအဲ့ဒီမှာသူ့မှာမမရတော့သမာဓိရတော့သိတဲ့သင်ကျေရကြည့်ရတယ်အဲသူတော်တော်သင်ကျေလာရင်သဘောပေါက်လာပြီဒီတရားကိုအားထုတ်တဲ့ မြတ်စွာဘုရားဒီကိုယ်တိုင်သိသိဟောထားတယ်ဒီတရားအထုသွားတယ်မြတ်စွာဘုရားဒီမိသားစုကလည်းဒီလိုလားသိသိသွားကြတာလေငါအခုနည်းနည်းအားဖြင့်နည်းနည်းရှိသေးပြီနည်းနည်းအားဖြင့်နည်းနည်းရှိသေးတယ်ဘောကိုကြည့်ရတယ်အဲ့ဒါကအတ္တဝါယုတိကသိသိဟောတာဒီလားမရှိရဒီကရောနာတစ်ခုမျိုးလားဒီလိုလားမရှိဘူး ဒီကရဏကကြားမှုလို့လားလမ်းကြောင်းမရှိဘူးလမ်းမမှားဘူးတဲ့ဒီကရဏသွားတယ်တဲ့တော့ဘုံမဖဲနဲ့လမ်းလမ်းမတဲ့တော့ဒါလည်းသာလို့ရှိရင်အဲဒီသိနေပြီးသိကြရနေတာကိုရောက်နေဩတာပတိနဲ့ရောက်ရင်သက္ကာရိတိဝိသိကိစ္စမြည်ပြီးလို့သဘုံတော့ကျင်းတော့အင်းသရဏာနဲ့ရောက်လို့ရှိရင်ဉာဏ်နဲ့ကာမရာဇာဝါလာကိုကျင်းတော့ အနာဂါမိနဲ့ရောက်လို့ရှိရင်ဓမ္မရကပြောတာအနိစ္စတွေအကုန်လုံးကျင်းလာအရဟတနဲ့ရောက်တဲ့ခါကာလကျတော့ဒီလိုဓာတ်တွေအကုန်လုံးလာတယ်ဒီမျိုးတွေအကုန်လုံးနာနာပြုတယ်အဲဒါဒီမျိုးကြီးကိုဒီမျိုးကြီးကိုကျင်းပြီးတော့ဘယ်လောက်ကျင်းလို့လဲရမလဲမှတ်လို့ရုပ်စာတွေသာပြန်ဒီဟာလည်းမလဲရမလဲလားသက်သာရောရတဲ့ သိဉ္ဇေယောသိဉ္ဇေလောဘယ်နာသင်္ဘောလိုက်ရမယ်သိဉ္ဇေယောသိဉ္ဇေလောဘယ်နာသင်္ဘောလိုက်ရမယ်သိဉ္ဇေယောသိဉ္ဇေလောဒီဘာသာသင်္ဘောလိုက်ရမယ် ဒီလိုလာတာကသိနေပြီးကြောင်းမှာမူဒီလာမှာပြောရမယ်။နောက်ပြီးတော့ ဘောဂပရိဝနာတံတုဓမ္မယဘောဂပရိဝနာဆွေမှုဆွေမှုသိမှုမောခြင်းမှုတို့ကိုတံတုဓမ္မကျော်လင်းအလုံးမှာတရားရနောမေဝတိခုတော်လံကြောင်းတော်ပြီးပါလေဆွေမှုသိရရင်မူကြီးရရင်ကျော်လုံးမှုရတဲ့ဒီနာမယ်လို့လောကမှာအတ္တဝါရဲ့ဆွေမှုကြီးရတော့အလိုမရှိပါဘူးမလွဲတာတော့ဆွေမှုသိမှုဖြစ်နေတယ်မသိဘူးမသိရတဲ့ဆွေမှုနဲ့ပြုလို့ရှိရင်သိကောင်းတာ မနောကမှာသူကသိသွားတယ်တဲ့ယူနေဒီဝါဒီနိုင်ကြရတယ်ပြင်းနေပါလိမ့်မယ်တဲ့ယူနေတော့ဘုရားအင်းအဲအဲ့လိုတော့လို့တော်ရည်မဆုံးမှုကိုသိနေနိုင်ရင်သိကြရှိလို့ရှိရင်အဲ့ဒီဒီနဲ့ကာဝရန်သိနေကြမှာမဟုတ်ဘူးသိနေမှာမဟုတ်ဘူးသိတာသိနေကြတာအင်း ဘုဒ္ဓဟူတွေလည်းလည်းရှိအောင်လည်းဒါလည်းမျိုးကြံဘုဒ္ဓရအလားတူသူငယ်ရဲ့ဘုန်းကြီးကလည်းနေကြမှာပေါ့ဒီလိုသာသာဒီခုတာမလုံနာပြည့်နေကြမှာဒါမှလည်းဒီလိုမကြည့်အောင်အော်တတိယပြင်းနေတယ်ပြင်းတယ်တတိယပြင်းရဘောဂလူယောနာကိုယ်ကိုသိအောင်မသိအောင်တို့ကိုသံဃာမှာကျော်လွန်အောင်လို့ဟောမှာဒါကနော်အကြည့်တော်လံကြောင်းလို့ပြီးသွားတယ် လောကပရိယေဆိုမှုလားလာမယ်ဒီကလာမယ်ဆိုရင်မှုကိုကျင်းပြီးလို့ဗလာမျိုးကိုလိုက်ရမယ်ဟိုကျင်းမှုကိုကျင်းပြီးလို့ဗလာမျိုးကိုလိုက်ရမယ်ဒီကလာမျိုးကိုလိုက်ရမယ်ဒီလိုပါပဲအောင်လို့ပြောပါလားဘာလို့လဲဆိုရအောင်ဆိုရင်မှုကိုဝိနုဗလာသင်္ဃောလယမ

အဲဆိုရင်ဒီကိစ္စကိုရင်းနေပြီးတော့သာသာနေပြီးပြည်ကံပြအားထုတ်အဲဒီမှာသူဝိသုကောင်းကိုကြည့်ရဲဒီဝိသုကောင်းကိုလည်းဆက်ဟောရင်နာကောင်းတာပါလေတော်တော်လေးဒီရဲဟောတာအဲ့လိုဆက်ဟောလို့မရှိဘူးနောင်နာတရားဟောရအောင်ဒေသဘုရားဒေသဘုရားဟောရင်ဒီမှာဒီဝိသုဒါသာသီမဝိသုကိုထုတ်ပြတာလေဒါကနည်းနည်းနည်းနည်းကအဲဒီမှာသူ့ရဲ့ကိုကျင်းတော့ဘူးဒီကျင်းကိုကျင်းတော့ ဒုက္ခဒေါမနနာယဝါဒုက္ခဒေါမကလာကိုဆင်းရဲဆိုဆင်းရဲတော့ရခင်ပါဆင်းရဲနာမလေးတယ်နော်မြတ်သောတိတိတော်ကံကြောင့်လို့ပြီးပါလေဒီကိုဆင်းရဲဆိုဆင်းရဲလို့လည်းဒီလာမယ်လောကမှာတတ္တဝါတွေဒုက္ခကိုလာလိုက်ဖြစ်လိုက်ရင်ကိုဆင်းရဲဆိုဆင်းရဲဒီကုပဲကိုယ်ထဲမှာနာကျင်ကြောက်ချောင်းဟုတ်လားတို့လိုရှိတာလည်းရှိတယ် ညာလေးစိတ်ဖြစ်ပါလိမ့်မယ်ဒါကြောင့်ဘာကြောင့်မသိဘူးကိုယ်ကနာကျင်ခံခဲ့တဲ့ဥစ္စာကိုရှင်းလို့ပေါ်တယ်ခံခဲ့တာလေမောလာပန်းကလည်းအကုန်လုံးကိုရှင်းလို့အဲဒီကိုရှင်းရနှုတ်လိုက်ရင်ကိုတော့ဟန်ကြပါဘူးကိုရှင်းရမရှိဘူးဆိုရင်သိနေရကြဒါနဲ့ဒါလားဟောစိတ်ရှင်းရရရှင်းရစိတ်ကလည်းကိုယ်လိုတယ်မရှင်းစိတ်ကရှင်းရတာရှင်းရအကြောင်းကိုပေါ်လာရင်ရှင်းရတာပဲဒီများလာကျွေးရှင်းရပြီ ဒါကသူမျိုးနေနေမနေ့ကလာဖြစ်နေတယ်လို့ဒီလိုမျိုးပါဖြစ်တယ်လေအစနေနေပေါ့လေကိုယ်နဲ့စတဲ့ပုဂ္ဂိုလ်ဒုက္ခရောက်တဲ့အကြောင်းအရာကြားတယ်သိချင်းတဲ့ခါလဲကိုယ်ဆောင်တာပြီလားအဲကိုကသင်္ခေတတွေဒီကြီးတွေဘယ်လိုဖြစ်ကြလဲမင်းအောင်သွားတယ်ဘာလို့ဒါဆိုတာမလို့ဒီမှာအင်းသိချင်းတွေသိကြတယ်အမျိုးသားတွေမကြည့်ရတာ ညာတိဒေသနာဘောဂဒေသနာလောကဒေသနာသီလဒေသနာဒိဋ္ဌိဒေသနာဒေသနာကငါးပါးရှိညာတိဒေသနာသင်္ကေတကိုရင်းရပုဂ္ဂိုလ်ပြည့်စုံသွားပြီအာတိရမြင်ကြားလို့ရှိရင်သူသင်္ကေတရှိတာပဲဘောဂဒေသနာကိုသိဆိုတာဒီလိုလိုထားတဲ့ဒီအောင်တယ်ဆိုတာပြည့်စုံသွားတယ်ဒီသင်္ကေတရှိတာပဲ ဘုရားသာသနာ့နာယောဂသုသတ်တယ်တဲ့ကျမ်းမာနေတော့တော့ဝမ်းမြောက်ဝမ်းသာပြောရှင်ရှင်နဲ့ယောဂဇေယျနဲ့သုသတ်တော့မပြောင်းဘူးဆိုခဏလေးကဒီလိုဒီကနေ့လေးကြားနေလို့ဒီအဲ့ဒါသူကမ်းလာတယ်နိုင်ဖြစ်တာပဲကျောင်းမှာမဟုတ်တော့ပါဘူးဆိုရင်သာသီတော့ဒီအခုဒီကာလမှာဒီကာယောဂရောဝါရုဇာမပြောင်းနိုင်ယောဂတွေရှိတယ်အဲဒီယောဂတွေဆိုတာနဲ့ခါလဲသိကြရကြသိရတာပဲဒါလည်းဒီကြောင့်သာများဖြစ်ပါ အဲသီလဒေသနာဒိဋ္ဌိဒေသနာသီလဒေသနာဆိုတာသီလပြုပြီးတော့အာရဗိဒလေးနဲ့ပြီးတဲ့ပုဂ္ဂိုလ်ဉာဏ်တော်များအောင်ဉာဏ်နဲ့သိဆိုင်ပါဉာဏ်တော်များပါများသီလကိုယူပြီးစောင့်ကြနေပါရင်ကျောင်းဝင်လို့ပြည့်သွားလို့ရှိရင်အပြင်ကျောင်းသာပြရတာဒိဋ္ဌိဒေသနာလို့ယူပြီးတာအဲ့ဒါကတော့ ယုံမှန်လို့ယုံမှသိတာတဲ့ပုဂ္ဂိုလ်ယုံမှကိုလိုက်သွားမယ်မှားတာမှသိလို့သင်္ခန်းတာလို့ပြောတယ်ယုံမှလိုက်ပြီးယုံမှကတော့ကိုယ်ယုံမှမှန်လို့ဆိုမှသူကသူသဘောကျနေတာပဲဒီလိုပုဂ္ဂိုလ်တွေရှိတယ်။သာသနာ့ဟောတာတဲ့အတိုင်းအဲဒီသမာဓိသမာဓိဖြင့်အကံကျိုးတို့ဒီလောကနာလောကစသည်ဘုရားဟောတာတွေမှန်နေရှိနေတာပဲ။အဲဒီမှန်လို့ရှိနေတာဒီကနေဒီကရဟိုသူတော်ကဟောတာပြောတာနဲ့ နာသာသာရုပ်ကြီးနောင်ဘဝမရှိနာနာဒီလောကမရှိဘာမရှိနာမရှိစာတွေကိုသဘောကျတာအဲ့ဒါလည်းသူကယူမှန်သိနေသူကအဲ့ဒါသဘောကျတယ်အာမာပြီးငါလိုသူများလည်းမာပြီးလို့သူကတော့ရှင်းလိုက်ပြီးတော့ဝါရဆန့်လို့ပြောအဲ့ဒါမသိနေတော့သူကသူလုံးမတော်အောင်ရှင်းနောက်တစ်နေ့ဒီချိန်ကျတော့မကြည့်တဲ့နေမှာမဟုတ်ဘူးမှာရေရှင်ကြပြီလို့ဒီဒီကဏ္ဍကာလမှာပြီးတော့တယ်သူကလည်းမှားလာတယ် ဉာဏ်ကြီးကတော့မကောင်းတဲ့နမိတ်ကြီးလာမှာဘူးသူပေါ်ရမျိုးတွေကလာပြီးသူနောင်ဘဝမကြည့်ဘူးဆိုတဲ့ပုဂ္ဂိုလ်နောင်ဘဝရှိနေတာဟုတ်မှာအဲနောင်ဘဝရောက်တဲ့အခါမှာဒီလိုပြီးတာလို့ပြောမှာဟုတ်ဒီလမ်းကအဲ့ဒီလမ်းကိုပြည့်နေတယ်အဲ့ဒီရောက်တဲ့အခါကျရင်တော့ငါမှားရဘုရားတော်ကအစတော့အမှန်တမ်းနဲ့ဘုရားဘာသာတရားတွေမြတ်စွာဘုရားဟောတဲ့တရားမှန်ငါလိုက်တာဘုလူလာပြောလို့ဘုလူနောက်လိုက်သွားမှုတွေသိမှားတာပဲနောက်ဘဝရောက်ကြမှာ မှားလို့မှားလို့ဆိုသံဃာတော်ကြီးမရှိမှအဲ့ဒါလည်းရှိရဲ့အဲ့ဒါတွေကဒိဋ္ဌိယသနာတွေအဲ့ဒီယသနာတရားတွေပြည့်တဲ့ကစိတ်လုံးမသာရင်ဒိဋ္ဌိအဲ့ဒီကိုသိသိသိအဲ့ဒါတွေကျင်းရခြင်းဘယ်လားလိုက်မယ်ဒိဋ္ဌိယလားလည်းလည်းရမယ်ဒိဋ္ဌိယလားလည်းပြီးမှလို့ကျင်တာဒါဒီဘုံလုံးလုံးရောက်သွားပါတယ် ကိုယ်ရှင်ရောရှင်ရလို့ဗေဒနာမျိုးလည်းရမယ်ဒီရှင်ရကိုရှင်ရလို့ဗေဒနာမျိုးလည်းရမယ်ပြိဿနာမျိုးလည်းရမယ်ဒါပါပဲဒီလိုကြောင့်ကိုယ်ရှင်ရကိုရှင်ရလို့ဗေဒနာမျိုးလည်းရမယ်ကိုယ်ရှင်ရကိုရှင်ရလို့ပြိဿနာမျိုးလည်းရမယ် စိတ်ကြီးကိုဒီလိုသာသနာ့ဝင်လာလာစိတ်ကြီးကိုဒီလိုသာသနာ့ဝင်လာလာညာသာဒီမှာညာသာဟိရမေကိုဒီမှာရပြတာတော့ကဒီလိုမျိုးမျိုးဘောတူဒီတော့လမ်းကြောင်းလို့ပြီးပါပြီ ဘုရားအာနိဗ္ဗာန်တာနိဗ္ဗာန်ကိုသိပြီးရာနေမောပြာလုံးအစရနောက်တခုတော်လံကြောင်းလို့ရှိပါပေ၏ဘောင်းရတယ်နိဗ္ဗာန်မဲ့ဖို့ရောက်စီတော်ကလမ်းပြင်းကိုလိုက်ရမယ်နိဗ္ဗာန်မဲ့ဖို့ကိုရတဲ့လိုက်မှာပဋိဒါနနာကိုရတဲ့လည်းမပါဘူးအဲမှာတော့နိဗ္ဗာန်မြောက်ပြီဆိုတာကိုရင်းမြောက်ပြီတာပါပဲအဲနိဗ္ဗာန်မဲ့ဖို့ရောက်စီလို့တဲ့ ဘုရားသာသနာ့ပုဂ္ဂိုလ်ကကုသိုလ်ကောင်းမှုတွေဒီတိုင်းဒီတိုင်းနောက်ဆုံးကြပါသူကောင်းနေလို့ဆိုလို့ရှိရင်မင်းကပညာလေးကံပညာသာရောပါလို့ရပါလို့ဒီကံဆန္ဒကိုပညာသာရပါလို့ဒီလိုဆိုနေတော့အဲဒီလိုတွေကတကယ်ပါလို့ကောင်းတယ်လို့ရှိတယ်ဘယ်မှာပါလဲတောင်းတောင်းလို့ဒီပါဒီဆရာသမားတို့ပညာသာနဲ့နှုတ်တင်တာနဲ့ခိုးနေတာလည်းရှိတယ်အင်းနှုတ်တင်တာခိုးနေတာတော့မသိနိုင်ဘူးပေါ့နော် ကိုယ်စိတ်ကိုယ်ကိုကမိဘဆန်းလာဦးရင်းလာတဲ့ဒီလိုချင်းနှင်းထားတဲ့မိဘကောင်းတယ်အဲဒီမိဘမျိုးချင်းချင်းပြီးပြရတယ်ဒီဆန်းလာဆိုခဏပဲပါမှာအဲဒီကိုယ်ကြည့်ပါဦးဒီဆန်းလာတဲ့ဒီချင်းရတယ်နိုင်မဝင်ဘူးဒုက္ခရရမယ်ငါဆန်းလာတဲ့တဲ့မင်းကြီးနိုင်မဝင်ဒီမှာဆန်းလာတဲ့ဒီချင်းချင်းဆန်းလာတယ်ဆိုတော့သူကလည်းမျိုးလာမဟုတ်တော့ဒုဝနာဝပြန်ဒုက္ခတွေအများကြီးပါပဲဒါပါ မြတ်တာကြောင့်လည်းမျိုးတာအကောင်းဆုံးပဲလို့သဘောပေါက်ပြီးတော့မင်းများပြင်းနေပါလိမ့်မယ်လို့ရပါလို့ရှိတော်မူတယ်။ဒီတော့ဒါလည်းကြတော့ရမှာပါဒါမှလည်းဘယ်တော့မှရမှာမဟုတ်ဘူးလား။အဲဒီရအောင်လည်းနောက်တစ်နေ့ကျနောက်တစ်ချိန်ကျရင်တရားတော်အားထုတ်အောင်မှအနည်းငယ်အားထုတ်အောင်အခုရရင်လို့ရှိရင်တော့ဒီနေ့ရရင်ဟောဂရုဏာလားသွားတယ်လားဆိုလို့ရှိရင်ဒီကမကိုရောက်ရှင်တို့ဗေလာမျိုးကိုလိုက်ရမယ်ဒီကမကိုရောက်ရှင်တို့တတိယလားကိုလိုက်ရမယ် ဆိုရမယ်ဘုရားမေဖို့နောက်စီလိုဝိညာဉ်ရှင်ကိုလိုက်ရမယ်ဘုရားမေဖို့နောက်စီလိုဝိညာဉ်ရှင်ကိုလိုက်ရမယ်အဲဘုရားမေဖို့ရောရှင်ရဲ့ပုံစံကလည်းလိုက်ပါအတော်မှန်တဲ့လူတွေဘယ်လိုလဲသုတ္တကံစွာ ကျင့်သုံးနေရပြီခန္ဓာသက်သာရည်တွေဝိရမှားရလို့ကျင့်သုံးပါဆိုတော့ဒီကနေ့မှားရလို့ကျင့်မှာဘုရားဒီကနေ့စပ်ပြီးတော့ပြောရတယ်အဲတော့ဒီနာမျိုးကဘယ်တော့စဘယ်လိုအားထုတ်ရမလဲဆိုလို့ရှိရင်ဇာရတဲ့ပုဂ္ဂိုလ်တွေကဇာအစပြာထုတ်ပါလေဇာဆိုတော့ဇာစိတ်ဓမ္မာရိစိတ်ပါပဲအဲဓမ္မာရိစိတ်ဇာစိတ်ကြီးလေးပြလိုက်ဇာစိတ်ကြီးလေးက ဒီလိုမျိုးကြအောင်ဒီပါကနည်းသုံးလို့ဒီနေ့ငါးလို့ဒီနေ့ငါးရသူကရသွားတာနဲ့ဒီစိတ်ကြီးဖြစ်လာတယ်အဲဒီမှာဒါစိတ်ကိုပြန်လှည့်လို့ပြောတာဝန်စားလူစားကြီးတာဝန်စားလူစားကြီးဟာဗာရတဲ့ပုဂ္ဂိုလ်ကိုကြည့်နေတယ်အဲတာဝန်စားစားရှိပြီးတော့နောက်ငင်းကြမ်းပွားပွားလိုက်ရရှိတာတော့ပဇိနိလာကအာရရရှိတယ်အဲဒီလိုရှိရပါတယ်တာဝန်စားစားရှိတဲ့ငင်းကြမ်းပွားပွားပေါ်လာတဲ့ပဇိနိလာကအာရရရှိလိုက် ဒီမှာသင်္ခါရနဲ့ပြောတာနည်းပြန်မှန်းတယ်ပြန်မှန်းတော့ဒါဇာပြောင်းဝင်စားလာတယ်။အောင်စားလိုက်တော့သက်တာပါဆက်မှန်တယ်။အဲငါးမျိုးပြန်လို့ဒီစားရကိုလူကြီးတို့စားပြီးတော့ရက်အသံဃာထလာတဲ့အခါကသံသိကိုကြည့်နေကြတဲ့တိုက်ရကြည့်လာ။ပြန်မှန်းလာလို့ဆိုသံပြောင်းဝင်စားလာတယ်။ဟောသံဃာထလာတဲ့အခါပေါ်ရောပေါ်ရတဲ့ကြည့်လို့ရှိပါတယ်။နောက်ကျသမာဓိနဲ့မြင်လာတော့မပြန်မှန်းပါဘူး။ မှန်ပါလားအဲ့ဒါဇာနာတဲ့ပုံရှိတယ်ဇာမနာတဲ့ပုံကဘယ်လိုလုပ်ရမလို့ဆိုတော့ဇာမနာတဲ့ပုံကတော့ညာတော့ကာအနုပါဒနာပြုတာအစရမယ်ရုပ်ကစပြုရမယ်ကိုမူရာစပြုရမယ်အဲကိုမူရာဆိုတော့အရိယာဘုံ၄ပါးအလုံးစုံအရိယာဘုံ၄ပါးနဲ့ညာတာဟုတ်ဇာမနာကဘဝနေရာနဲ့ရှိရမယ် ရမလာရင်ကြည့်ရမယ်။အိုင်းမလာရင်ကြည့်ရမယ်။လဲရင်လာရင်ကြည့်လေးခုပဲ။လေးခုလွဲပြီးတော့ဒီလိုမျိုးတော့ဒီလိုမကြည့်ဘူး။ဒီလိုမျိုးကိုစဉ်းစားနေတာတော့ဒီလိုကတော့အများနဲ့စဉ်းစားမှာ။အဲအများနဲ့စဉ်းစားတာတော့သွားရဆိုင်လို့ရောက်အရိယာဘုံ၄ပါးနဲ့နေတယ်တခါကအရိယာဘုံ၄ပါးနဲ့ပြည့်ဖို့မြတ်စွာဘုရားဟောထားတယ် နာသာသနာလူတွေကိုသာတော်ကသုသာမူပါဇာနာတိဒီလိုညာနကုဏသတ္တကလည်းပရံတော်ကရှိပုံမှာဒီကံတော်ကသွားရရှိတော်တယ်ဘိဓုသံဃာတွေကိုရှိနေတဲ့ဘုရားတော်ကြီးဒီကံတော်ကသွားရရှိတော်တယ်ဒီကံမူပြီးသွားရပါဇာနာတိရှိသွားရင်သွားနေတော့ဘာလို့ရှိနေတော့သွားနေတော့သွားတာကိုသိရမယ် ဒီတော့ဟာဒီတော့မြေဒီပါဒနာကိုကြည့်နေလို့ရနေတာကိုကြည့်ရမယ်ဒီနာမဒီနာမဒီပါဒနာကိုဆိုင်နေတဲ့တိုင်းကကြည့်ရမယ်ဉာဏ်တော်ဘာဉာဏ်တော်မြေဒီပါဒနာကိုကြည့်ရမယ်လည်းလည်းရနေတာကိုကြည့်ရမယ်ဒါရတာပါပဏ္ဏကာယောမိယောဒီသဒ္ဒနာနာဒါနာတိဒါရဝါပနာဓမ္မယာနေတော်ဒါရတာကြည့်ကြည့်ဒီလိုရင်းအားဖြင့်ကာယောကိုယ်ဒီတိတော်ဒီဟောဒီဖြစ်ကြလားသူတို့ရှင်အားဖြင့် နာကိုကိုယ်ကစားနာပြုရှိသည်အကိုမူရလို့ဘယ်လိုနည်းလို့သွားနေပြီးသွားသွားလို့သင်္ကာနဲ့ဒီလိုကြီးကြတယ်သင်္ကာထိုင်ရင်သင်္ကာနဲ့ဒီလိုကြီးကိုရောရမယ်သင်္ကာနဲ့ဒီလိုကြီးကိုဒီလိုနဲ့ကိုယ်လည်းစားနဲ့ထိုင်နဲ့ထားလိုက်ကိုယ်နဲ့ကောလည်းစားပြီးနဲ့ကိုယ်မူရလို့ဒါလို့လို့အဲဒီကိုယ်မူရလို့ပြီးတော့ပြီးတော့အဲ့ဒါပြီးရမယ်အဲ့ဒါကိုဘုရားဆောင်းမူကြီးတို့ဒီကကိုယ်မူရပြီးလည်းမှာမှားသွားပြီးရမယ် ဘုံမူရတယ်ဒီတိုင်းဒီတိုင်းဘုံဘုံချင်းနဲ့ပြီးတယ်ဘုံမူရဒီတိုင်းမှာမှန်သွားကြည့်ရမည်ဆိုရင်ဘုံမူရဒီတိုင်းမှာမှန်သွားကြည့်ရမည်ဘုံမူရဒီတိုင်းမှာမှန်သွားကြည့်ရမည်ဘုံမူရဒီတိုင်းမှာ ပြုရမည်။ဘုံမူရာညာသားနဲ့ကြားရတဲ့ဆိုသမသာအနိတာတို့။အဲအားလုံးကအရင်ကိုယ်ကအပါမှာ။ဒီမှာထိုင်နေကြတော်လည်းမြင်တော့အာမိကြီးထိုင်နေရေဝဇာနာတိရှိရတယ်။ပါဏနာအာဟုဇုတော်မြစ်တိပါဏနာအာဟုဇုတော်ကဓမ္မကစထိုင်မဝင်နေလို့ပြရတယ်။နောက်တော့ရသရေပါလေဘုံပါပါ။ဒီရဖို့ဒီပါလေမင်းရှိရတာပါ။ အနန္တအဝိဇ္ဇာသောဘုသူသောဘုသူမိဒီရတိထိုင်ရမယ်တရားတို့တဲ့ထိုင်ကိုဒီမှာကိုထိုင်မှာဒီမှာကမြေကြီးရဲ့ဒုတိယဒုတိယဆိုလို့ရှိရင်တော့အဲဒီကိုဒီလိုတုပ်ပြီးထိုင်တော့ဒီလိုကြည့်ရတာတော့ပြည်သားမျိုးတော့မြေကြီးနဲ့လည်းဒီလိုနဲ့ထိုင်ရဘူးလို့မရှိတော့ဘုရားလည်းကဒီလိုမျိုးပါလို့အဲဒီမှာ ရုပ်ကမြင်ဆိုပြီးခံရတာပါပဲနောက်မှာနောက်မှာကြောင်းလို့ပေါ်လာတယ်ဒီလိုဆိုနေတာမျိုးလားအဝက်ကဆွေရမယ်ဆိုပြီးတော့သိတာကိုသိနေတာကဆိုင်ရမှာသိပြီးတော့အဲဒါဘာလို့လဲပြီးတော့ထားတယ်ဒီလိုနာလည်းပဲဒီကနည်းပြီးတော့ဟောဘုရားသိလို့လည်းဒီလိုပြောနေတာကြည့်ရတာကျောင်းကျောင်းကဒီလိုပုတ်ပြတာ

အဲဒါဒုတိယမိနာတော့အဲဘယ်ကြောက်ပေါ်ညာကြောက်ကျင်တိုင်းညာကြောက်ပေါ်ဘယ်ကြောက်ကျင်တိုင်းလို့ဒီလိုဆိုင်နေတာပဲအဲဒါမတင်နိုင်တဲ့ရောက်တဲ့ခုနကခုနဲ့ပြင်ပြီးတော့ဒီလိုလက်ခံနေတာပါပဲအဲသူသားတော်လိုကြည့်ရတယ်လူငါလည်းကြားရတယ်မျိုးကိုယူကြည့်တာပဲကြားရရင်တော့တိုင်းနေသမာဓိရသမာဓိရဉာဏ်ကြည့်တာပဲယူကြည့်တာသမာဓိဖြစ်ဖို့ယူကြည့် အဲ့ဒါမျိုးပြင်ဇာနာရှိရရအောင်အထုရတယ်ဇာနာသမာဓိရနဲ့ဝိပဿနာပြုလွယ်ဇာနာရတယ်ဆိုခုဘုဒ္ဓဝိပဿနာဉာဏ်ကြပြီးမှာအဲ့ဒါဝိပဿနာစပြီးတဲ့ပုဂ္ဂိုလ်မှာသမာဓိရအောင်နာအထုရတယ်အဲ့ဒါခံခံပြီးတော့မာရှိရမယ်လို့ကုသိုလ်ကာယမနုဿာသဘာဝကိုတော့ဆောင်းမဆိုတာသာပါဘုရားပြောရ မမဆန္ဒဒါမှပြောကာယကဝိရိယပြည့်စုံမှုပါမမဆန္ဒဒီမုခံသမထလို့ရှိရှိသတိတိဥပဒေတော်ဆင်ရမယ်ဝိသုမသံဃာအောင်သိသိပြုပါအာနာပါနာရှိတဲ့ပုဂ္ဂိုလ်တွေနဲ့ကောင်းတယ်ငါပြောရပါဘူးအာနာပါနာသမာဓိဝိရိယနဲ့ဆိုတာပြောရတာ အခုဒီကဘောကနာနဲ့ရှိမှရှိနေတာပဲတိုင်းမှာကြရပါလေဘောဒီဘောလုံးထိုင်လာပြီးစိတ်ရှိတယ်ထိုင်နေထိုင်နေဒီလိုမှအဲလိုမှတော့ဘယ်တော့အကြည့်ကိုသိရဝိရိယနဲ့အဲကြောင့်ဘိုက်ကအတိတ်ရဲ့တဲ့စိတ်စိတ်ချမ်းလို့ဘုံကြောမှာခင်ပါတယ်ဒီလိုအောင်တယ်လာလားပြင်ကြသွားလားအောင်တယ်လာလားပြင်ကြသွားလား သံနာကျင်းနာကျုံးကံနာသိကြတာဝါရောပဲအဲ့ဒါလိုသိနေတာလဲပြောတော့ကိုလောကဝါဒနဲ့ပြောလို့တော့ကောင်းတယ်လူပြောပါတယ်ဒါပေမဲ့လို့ယောဂီပုဂ္ဂိုလ်ကရှိနေတဲ့အတွက်ဘာတွေကတောင်းတာကျင်းနာကျုံးကံနာသိကြတာလို့ရှင်းနေရှင်းနေတာလေဒါတွေလည်းသိနေတာလဲအဲသိရှိကျွမ်းတဲ့ကံဖောင်းနေတာတော့ကောင်းတယ်သိရှိကျွမ်းတဲ့ကံသိကြတော့သိကောင်းတယ်အဲဒီလိုပဲ ဟောတယ်ဆိုတော့ဆိုလို့ရတယ်ဗဇက်ကဆိုမှုပါဘူးအဲဆိုဆိုလို့သိကျင်နေမှာလဲဒီကွာလူကြီးနဲ့ဖောင်းစားတာအောင်းဆုံးတရားပင်စားပင်ဆုံးတရားစပြီးဒီစိတ်မှာနောက်လည်းသူကသိကြနေပါလေတောင်းပါလေကျင်းပါလေသုံးပါလေသူကြားပါလေကျင်းရင်ကျင်းပါလေဒါတွေသိတာအောင်းနေကျင်းအောင်းနေကျင်းရစအဲ့ဒါကဘာမှအလုံးမရှိတော့တာကိုယ်နေရာဖောင်းတာပြန်လာလို့ အမှန်ငါနေပြီးတော့ခေါင်းငုံလို့ကြည့်နေငုံနေငုံနေပါလေကိုမကြပါလေရှိလို့ရှိရင်ရှိတယ်ရှိတယ်ကိုယ်ရင်ကိုယ်ရဆန်းနေဆန်းနေဘုံရည်ကြမ်းကြည့်တယ်ဟောဒီကဘုံမှငါကထားလို့ရှိရင်ထားတယ်ထားတယ်ဟောလိုက်တာကာလကြလို့ရှိရင်ညာနာနဲ့ဒေနာနဲ့ကြွရတယ်နှမ်းနဲ့ချတယ်ဘုံရည်ကြမ်းကြည့်တယ်ဘုံလုံးမှမတ်တူတယ်ဘုံနဲ့သာ တောင်းနှုတ်ကြားတဲ့ဝါရဒတွေပြီးနေတာပဲသမာဓိနဲ့အားကောင်းလာတော့ဘယ်နဲ့ပြီးတော့လဲဒီကမျိုးစိတ်ဓာတ်ဥပ္ပဒေကြီးဝါမဇာမစိတ်ကလေးကစိတ်စွာပြည်လာတာကိုကိုယ်တိုင်ကြည့်ရဒါပြီးတော့ဘူးနော်ဓမ္မအာမရုဏတော့လည်းပြီးလို့သူလည်းစားကြည့်လို့ရှိရင်မပြီးပါဘူးလေကလေးပြုတ်ကြည့်ဟာမျိုးလေးပြုတ်ကြည့်စိတ်ညစ်စိတ်ပဲဒီမှာမျိုးရှိရရှိရရှိကြတာသိကြည့်တော့ပဲပြုတ်တော့ ဘာမောကြီးမောကြီးသူကလည်းသူကလည်းဒုက္ခပဲဒုက္ခကိုသိသိရတယ်သူလည်းသိတော်မှမူမြဲမြဲရှိမှန်တော့အဲ့ဒီဒိဋ္ဌိနဲ့သိရစပြီးတာလေဒုက္ခမျိုးဒုက္ခပါမယ်ဥဒါနာကြည့်တယ်ဥပဒေကိုကျေဥဒါဖြစ်ပေါ်လာတယ်အဲ့ဒီလိုကလေးကိုကြည့်ရဲသာဝရကလေးကြီးကိုဘောသွားခြင်းစိတ်ကဝါယံတောင်းနှုတ်ကြတဲ့ဝါယံကိုဇနီးကြီးဖြစ်စေ အာမနာနဲ့စိတ်ကလေးကသူကြီးပေါ်လာတောက်တာကျင်းတာတောက်တာလည်းကြားရတယ်ပြစ်လာတာဟောဘောလုံးကဒီထိုးလိုက်တယ်လို့ဆိုတာပြစ်အဲ့ဒါပြစ်အဲဒါလုံးလည်းကြားတော့ဝါရောဒဒီလိုလုံးပြန်လာပြီးတော့လူကြီးအပဲတွန်းကန်ဖို့လို့တဲ့ပြီးတော့သူသွားတယ်နောက်ဘက်သွားတယ်စိတ်တယ်အဲဒီပြစ်တာတဲ့ဒီထဲမှာဒီခိုက်တာနဲ့ဒီသူ့ကိုပြည့်နေတဲ့တရားတွေမျိုးရဲ့တရားရှိဘူးတဲ့ဒီထဲမှာပုဂ္ဂိုလ်သတ္တဝါမရှိဘူးစတော့ကတော့ ွားတယ်ဆိုရင်ငါသွားရင်ငါသွားတယ်ဝေးတယ်ဆိုငါကိုယ်ရင်ငါကိုယ်ရဲ့ဆိုင်ရင်ငါဆိုင်ရင်ငါဆိုင်ရင်အောင်းတယ်အခုဒီလိုမဟုတ်ဘူးသွားရင်စိတ်ကသွားရင်စိတ်နဲ့ဖြစ်တယ်ဆိုင်ရင်စိတ်ကဆိုင်ရင်စိတ်နဲ့ဖြစ်တယ်ကိုယ်ရင်စိတ်ကိုယ်ရင်စိတ်နဲ့ဖြစ်တယ်ဒီခါကတည်းကဖြစ်ပြတော့မင်းရဲ့တရားတွေပြောတယ်ဘုရားနဲ့ပြီးတယ်ဒီအားတွေပြီးတာ မြတ်စွာဘုရားတရားတော်ကသာမဏေတိယတရားတဲ့သာမဏေတိယပညာတော်ကမုဒ္ဒအကိုယ်တိုင်သိမြင်နိုင်သောတရားတော်များပါပဲကဘုန်းကြီးတို့အကြည့်ရပါတော့ကိုယ်တိုင်သိကိုယ်တိုင်သိဘုန်းကြီးတို့ဟောလို့ဟောကောင်းလို့ရင်မှာမဟုတ်ဘူးဘုန်းကြီးကဟောသိမကောင်းပါဘူးဆိုတော့ရုပ်ဟောနေတာပဲနားလည်အောင်ဟောအလောက်ပါပဲအဲဒီတော့ပို့ပြီးတော့မဟောနိုင်ပါဘူးအဲဒါတော့ဒီလိုအားထုတ်တဲ့ပုဂ္ဂိုလ်တွေမှသဘောကျတာအာမတုပဲပုဂ္ဂိုလ်တွေကတော့အခုလိုပြောရုံနဲ့ အဲသဘောကျတယ်မှာတော့ဘောမရဘူးသူကရာကြောရှိတဲ့ပုဂ္ဂိုလ်တွေယုံလို့ယုံမှာဘယ်လောက်လဲကိုယ်တိုင်မသိသေးဘူးဒါအားထုတ်ဘူးဆိုတော့သမာဓိအားကောင်းလာတဲ့အခါအဲ့ဒီမသိတာအဲဘာလို့ရှိတယ်ဘာလို့ဒီလိုဖြစ်နေဖြစ်နေတာလဲအဲဒီဘာလို့ဒီလိုရလဲသူထိုက်တာလည်းဒီများဒီများလုံးဒီလိုဒီလိုမျိုးဒီလိုကြော်လို့ဒီလိုကြော်လို့မင်းတို့ကြားလို့ဒီလိုတို့ရှိတော့ မရှိလို့မသိတာပဲဒီလိုဖြစ်ပြနေတဲ့တရားတွေမမြင်တဲ့တရားတွေဒီလိုပဲဘောညာသိပြီလားအနုဒီမကြီးများလို့တော့မဟုတ်ကြဘူးသိနေနိုင်တာတရားတော်မြတ်ပါဘူးလားဒါလည်းဆိုရကြလို့တရားကုန်တော်လေးမြေရသိပါအနုဒီသောသိဉာဏ်အားထုတ်ကမုစ္ဆကိုရံဘုမူနာရတော်မြတ်ပါဘူးလား မျိုးရှိသောသံဃာထုတ်သာ မင်းကျင်းမှာပြုမှာနော်ဘုန်းကြီးတို့ဒိဋ္ဌာတွေမှာလာပြီးအားထုတ်တဲ့ပုဂ္ဂိုလ်တွေတကယ်အားထုတ်ရင်ဒီလိုတွေ့ပါတယ်တကယ်အားမထုတ်ရင်မတွေ့တဲ့ပုဂ္ဂိုလ်တွေရှိတယ်ဒါပဲပုဂ္ဂိုလ်တွေနဲ့ဘုံကြီးတွေကတော့ဘုံကြီးတော့တောင်းမခံနိုင်တာတော့ဘုရားအားထုတ်မှတွေ့အဲ့ဒါဘုံမူရာဖြစ်တဲ့မှာမှသာပြီးရမည်ဘုံမူရာတွေဒီတိုင်းဒီတိုင်းပြီးပါသူ့ စိတ်မူရာဖြစ်တဲ့မာနရာဖြစ်ရာမင်းဒီလိုမျိုးပါပဲဒီကစိတ်မူရာဒီလိုမျိုးပြီးပါဟောကောင်းမယ်ဒီလိုမျိုးကောင်းမယ်ဒီလိုမျိုးရှိနေစိတ်ကြီးဆိုတာသူသေးတာကိုသူကမဖြစ်ပါနဲ့တားတယ်မရဘူးဟောမယ်စိတ်ကစိတ်ကြီးအဆုံးကောင်းတာသူကဒီကလာကမ္မထာကြောင့်လို့ဝင်နေတာစိတ်ကတော့အပြားသေးချောက်လည်းနေဟိုဒီကတည်းကဒီနည်းဖြစ်ဒီကနေ့ဖြစ်နေတာအဲဒီလိုဆိုအဲဒီလိုကြည့်ရတယ် အဲဒီလိုကလေးတွေကြည့်ရတာသွားရင်သွားလို့ရောမျိုးတွေကျန်ကျန်နဲ့ရှင်းရရှင်းရတော့သူကနေရာကြတာကိုသိလိုက်တော့အစကမသိသေးပါဘူးစိတ်တွေတော်တော်ကြာမှဒီကြီးတွေတော့ပြီးနေပြီဟိုမှာစကားပြောလို့ပြီးလို့ဆုံးတော့ပြီးနေအောင်မနာဟိုရောက်နေပါဘူးဒီလိုကြည့်ရနောက်တော့မဟုတ်ဘူးနာနာတာပြီးတော့ဒီကြီးသွားရင်သွားရင်ပြီးရဲ့အာသွားရတာနဲ့ပြီးတာလည်းသွားရတာနဲ့ပြီးတာနောက်တော့သွားတော့မသွားရဘူးသွားမလို့ဒီမှာပညာပညာရှိတဲ့ပေါ်တယ်သွားမလို့နည်းနည်းဟိုကိုယ်ကတော့ယုံနာရှိသေးတယ် သူ့ကြည့်တာနဲ့မသွားရတော့အမှန်တရားမှာဒုက္ခနိုင်တာသူကတတိယကနိဗ္ဗာန်ကောင်းတယ်အဲ့တော့စိတ်မူရာဒီတိုင်းမာနသာတိယာနိဗ္ဗာန်သွားတယ်စိတ်မူရာဒီတိုင်းမာနသာတိယာနိဗ္ဗာန်စိတ်မူရာဒီတိုင်းမာနသာတိယာနိဗ္ဗာန်စိတ်မူရာဒီတိုင်းမာနသာတိယာနိဗ္ဗာန် များစုရာမင်းအဲစိတ်ကူးတွေကနဲ့စိတ်ဓာတ်ဥပဒနာဒုက္ခနဲ့အော်ပြီးတော့ကိုယ်ကနောင်နောက်မှလည်းဒီလိုဆက်လာတယ်သိတာကိုသူကကြားလို့သာသာပုဂ္ဂိုလ်ရဲ့အရင်ဒုက္ခဝေဒနာတွေအကြည့်ပြပါလေအဲ့ဒီလိုမှရတယ်မမှလို့ရှိရင်ငါနောင်နဲ့ငါနာနဲ့ငါအောင်နဲ့ငါမဟုတ်ဘူးသူကဒီအခါဆက်တဲ့ဒုက္ခသဘောလေးကိုသူ့ကိုဖြစ်ပြီးပြည့်နေတာငြင်းရတရားလေးဒါတွေလည်းပုဂ္ဂိုလ်ဉာဏ်နဲ့တော့သိတာအဲ့ဒါ ဟောဆိုလဘဝေဒနာမှန်သာသိရမည်အကောင်းဆုံးသိရလားဒီလိုရှိတယ်။အောင်မခါလာမှရှိတယ်။သိရောခါလာမှခံရတာလည်းရှိတယ်။အလယ်လားတွေရှိတယ်။ဒီထဲကလည်းပဲဒီဒါသိကြတာနုံးမသာတာလည်းအဆိုးရရှိတယ်။ဝါနေဝါနာအကောင်းဆုံးရှိတယ်။အောင်ဆိုလဘဝေဒနာမှန်သာသိရမည်သိရမယ်။အောင်ဆိုလဘဝေဒနာမှန်သာသိရမည် ကောင်းဆိုလပ်ပါဝေဒနာမန္တတိယမိကောင်းဆိုလပ်ပါဝေဒနာမန္တတိယမိအဲကောင်းဆိုလပ်ဝေဒနာဒုက္ခဝေဒနာဒုက္ခဝေဒနာဥဒ္ဒဝေဒနာဘောသာပိဏနာဟောရမယ်ဒါပါပဲဓမ္မလိုကအကောင်းဆိုအလားဝေဒနာခံစားမှု၃မျိုးတွေဘောတိုင်းဘောတိုင်းကြည့်လား အဲပြီးပြီးတော့ရင်းပြီးလို့ရှိရင်ဆောင်းနေတယ်ပြန်မှားရတယ်ဓမ္မကြီးဟိုပြည့်သွားတယ်နောက်ပြီးတော့ဘာသာကိုကိုယ်နေရာနဲ့ဘုရားစိတ်နေရာနဲ့ဘုရားအလားမနေရာနဲ့ဘုရားသဘောတရားနေရာနဲ့ဆင်းရဲတဲ့တရားတွေရှိတယ်အဲဒီသဘောတရားတွေကမြင်တာနဲ့ကြားတာနဲ့ဒီလို မြင်နေကြနေကြတယ်။ဒါမှလည်းသူ့တဲ့တာရတယ်။လောဘသူ့ဆိုးတယ်ဆိုတာဒေါသဥဒ္ဒဝါဒသဘောတရားတွေပေါ်တယ်။အဲဒီသဘောတရားတွေလည်းဖြစ်တိုင်းဖြစ်ကြည့်ရတယ်။ဘောတရားသင်ပေါ်ညာပိုင်းခြားပြရမည်။သဘောတရားတွေအောင်လို့ဒီမှာမှနေအဲဒီသဘောတရားတွေဖြစ်လာလို့ရှိရင်သူ့လည်းရှိမှပြီးပြီးပါ။ ပြောတာသဘောတရားသဘောတရားဘောညာသဘောတရားဝိုင်းကြပြရမည်သဘောတရားသဘောတရားဘောညာသဘောတရားဝိုင်းကြပြရမည်သဘောတရားဘောညာဝိုင်းကြပြရမည်အဲ့ဒါမသိရမှာဘာမှမရှိဘူးဒီလိုလုံးကုန်ပြီမသိကြဘူးတော့ ဝုံရတဲ့ဖြစ်တဲ့ဉာဏ်ကြည့်ပါသိဝုံရတဲ့ဖြစ်တဲ့ဉာဏ်ကြည့်ပါအောင်းဆုံးခံစားမှုဝေဒနာတွေဖြစ်တဲ့ဉာဏ်ကြည့်ပါဒီကံသဘောတရားတွေအဲ့ဒါတွေဖြစ်တဲ့ဉာဏ်ကြည့်ပါကိုယ်မူဒါပြိမာလေးကဘုန်းကြီးတို့ဒီလိုမျိုးတို့ကြားဆုံးလာတာပဲဒီမှာတော့အောင်းနေတယ်ဒီနာပြာလာလို့ဒီကံတွေဟုတ်နေဘုံလုံးကဒီနေ့ကျရင်ရာဇဝဘောရင်းပေါ်နေဘုံလုံးနဲ့မှားတယ်နောက်ဆုံးကျမှနေပါတယ် အစလာတာတော့စိတ်တွေကိုမြည်ပြီးနေမနေဘူးဒါနိရောဓစိတ်တွေခေါ်တယ်အဲဒီကအနာရင်းလာတဲ့အခါစိတ်တွေရောမှပြီးဘူးမှစိတ်ကြီးတယ်ဒီလိုလည်းမသိနောက်ဒီလည်းမသိနောက်ဒီလည်းမသိအာယုံနဲ့အပြင်အာယုံနဲ့အပြင်သိမှလို့ထိုက်ကြတယ်အဲဒါသိတာဝိသုသိစဉ်ကြပြီးအဲဒီသိစဉ်ကြလို့ဒီမှာစပြီးမှားရတယ်အာယုံလို့ပါတော့မှတ်ပြီးသိတာကကွဲလာတယ်အစတော့ဆိုရင်ကိုယ်နဲ့ပြင်ပြောင်းခဲမှလားသူကပြောင်းခဲမဟုတ်ဘူးဒီလောက်ဖြစ်လာပြီ မတ်လို့ရာကိုရုပ်ကတည်းကဆရာမှတ်ပြီးတော့သိကြတယ်ဆရာမကုန်းကုသိသိပြီးတော့ဒါကိုတွေ့နေတယ်ကောင်မကုန်းကုပုံတွေ့နေရောလို့မရဘူးဒီကတော့ဖဲတော်မရှင်ဘူးအသာတော်ကဒီလက်ပြီးထုတ်လို့ဆိုသိနေသိနေရုံကတယောက်တည်းပြင်တာဖဲတော်မရအခုတော့သူကသူကိုယ်ရုပ်ဒီမှာသိကြတယ်ဆရာလောက်တာကဆရာမှတ်ပြီးတာဆရာရောလို့တော့မရဘူးစားပြီးပြင်နာမည်ကိုပိုင်းခြားပြီးတာနာမရူပဒုတိယဉာဏ်နာမကြောင့်ကျိုးပြီးလည်းမျက်ပြီးတော့ရှိတယ် အဲဒီကနေပြီးတော့ဖြစ်တဲ့လူတွေပြီးလာတယ်သူကသူဖြစ်ပြီးတော့သူပြတော်တာလေးကိုမှန်မှန်နဲ့ပြီးလာတော့အိစ္စမမြဲတဲ့တရားတွေရောဒီမှာဆင်းရဲဒုက္ခဆင်းရဲတွေနာတာအတ္တမုဒ္ဒေဘောတရားတွေကိုဘုရားနာပြီးလာတယ်သူဟာဆိုမှန်နေတော့အောင်းနေသူနဲ့အရင်ရှိတဲ့ကိုယ်ရဲ့ကံနဲ့နင်းနေကြတဲ့ဇာတိနဲ့ပေါ်ရပေါ်လိုက်မှန်နေမှန်မှန်နဲ့ကြောက်ကြောက်ရရကြည့်ရတော့မမြဲတဲ့တရားတွေပဲ ဒီမှာကျင်းမာဆိုကြပါတော့သူရရင်မမြဲဘူးဒီသာရအနိစ္စနုပါဒနာဉာဏ်ဆိုရမယ်ဒီမှာကျင်းမာ ဘာသာကိုသိရရင်မမြင်ဘူးကြည့်တာမှမှတ်နေမှတ်နေတယ်ကြောက်ကြောက်တော့ကိုပြင်းပြင်းနဲ့မရတာကိုပြင်းပြင်းနဲ့နေတာဒီမှာသင်္ခါရကိုရင်းတဲ့ဘောသိသွားတယ်နိဗ္ဗာန်ရောက်သွားတာနိဗ္ဗာန်ကိုရိယာမဉ္ဇဉ်ရုပ်နဲ့ရောက်သွားတယ်ရောက်သွားရင်ဉာဏ်ရှင်နဲ့ဒီလိုကနာနဲ့ဉာဏ်ရှင်နဲ့အဲဒါဘာသာဘာသာနဲ့ပူကြတယ်အဲဒီလိုရောက်သွားလို့ရှိရင်တော့သက်္ကာရကိုသိရင်အစတုန်းကအသက်ရှင်နေတဲ့ပုဂ္ဂိုလ်ကတော့ကောင်းလို့ရတယ်သိနေတာလို့သိနေပြီးတော့ပုဂ္ဂိုလ်ကတော့ ကြောက်သွားပြီဘုရားဘာမယ်လို့မြင်ရတယ်ဘောလေးသွားလိုက်လည်းစားတယ်ဆုံးတယ်ပြောလိုက်ဆိုလည်းဘေးကပုဂ္ဂိုလ်များကြီးနဲ့ဒီပါပဲအောင်းမိကြတယ်ဒါလည်းဒီကကြားထဲမှာလည်းမှတ်ပြီးပြီးပါနေတယ်။အဲစဉ်းစားစဉ်းနေစဉ်းနေပုဂ္ဂိုလ်သားတွေကကြားပါတယ်။ဒီလိုလိုနာနေရှိ။ငါကတော့အကောင်ကြီးနေလား။ဒီသိကြတာ။ငါဘုန်းကြီးတို့ဒီကကြီးရပါတော့သုတ်တော်ပြောတယ်။ဒီလိုလိုပြရတယ်။ညလုံးကတော့အကျင့်တွေအကောင်ကြီးရှိနေတာပြရတယ်။ ရားထုတ်ပြီးတော့ဒီကောင်းမရှိတော့ဘူး။အာရှိနေတော့ဆိုတော့ဒီမှာဖြစ်ပြနေတရားတွေရှိတော့တာပဲဗျာ။မြေတာရတွေလာပြီးတော့မြေကြတယ်။သူကသူကိုယ်လည်းပြောပြောတယ်။အဲ့ဒါသက်သာတွေကျွန်းလာပဲ။ယုံနာစုငါကောင်းဟုသူမရှိပါ။ယုံနာစုငါကောင်းပဲ။အဲ့ဒါဉာဏ်ယုံနာစုကြားတာယုံနာစုဝေးတာယုံနာစုဆိုင်ဆန်းတာယုံနာစုဆိုင်နာထားတာသွားလာတာလား။ အဲ့ဒါလည်းယုံနာစုလို့ပြီးတော့ကိုယ်မူရာတွေယုံနာစုစိတ်မူရာယုံနာစုစိတ်မူရာဆိုရင်စိတ်ပြေဆိုတာမဟုတ်စိတ်ပြေရုပ်ကရှိရတာဝေဒနာတွေလည်းယုံနာစုပဲဝေဒနာကြီးပြေရုပ်ကရှိရတာကသဘောတရားဆိုတဲ့ယုံနာစုတွေလည်းအဲယုံနာစုငါးပါးဟုတ်ဒီမှုမကြည့်ပါအဲ့ဒါလည်းဒီကျင်းတော့ကျွမ်းမယ်ယုံနာစုငါးပါးဟုတ်ဒီမှုမကြည့်ပါယုံနာစု နာပါဘူးမရှိမရှိပါဝိညာစုနာပါဟုမရှိမရှိပါအဲဝိညာစုဘာဝတ္တဝါဘာနဲ့တက်ရှင်နေကောင်းမယ်ဒီမှာသင်ပြောလမ်းလာရှိပြီအခုဒီကနေ့လုံးမမျှပဲဆိုတော့ဘုရားနဲ့ပြီးပြီးသွားပြီဒါကတော့ကျင်းပါလားအဲဒါကိုဒီဒီလိုကလည်းကျင်းတယ်ဒီလပ္ပရာပရမတ္တဆိုတဲ့ကိုယ်အဟောင်းနဲ့ဒီအဟောင်းနဲ့ ဟိုတရားဝင်လို့ဟိုတရားကောင်းနေလို့ဒီတရားကောင်းနေလို့အဲ့ဒီလိုဆိုရင်ရတာဗလာမသားလို့ရှင်းတယ်နာမည်ကြားတယ်ဒါကြောင့်အဲ့ဒီပုဂ္ဂိုလ်ကမကောင်းမှုအကုသိုလ်ကြိုးကြိုးတွေမရှိဘူးဘယ်လိုကကြားလို့လဲအကုသိုလ်ကမရှိလို့ဆိုရင်ရှိလို့ကိုမရှိတာငါတရားတွေကမတော်ဘူးလို့ဒီမှာသိသုံးသိတာသိကြတာလည်းထုတ်ပြီးတော့သိညာလာမဟုတ်ဘူးသူကသူကကြည့်လို့လည်းသိနေတယ်ကျင်းတယ် အဲ့မှာဘယ်လိုရလဲသူကမကြတာဘယ်လိုကသင်္ခါရလို့ဆိုပြီးအဲ့ဒီသင်္ခါရရအောင်နတ်သာကြီးကအတ္တရာဝိယဩမာသသုသမနောဟမသုတိသတာရတိဘာနာယမတော်ဘိက္ခုပရိယေပတ္တိယလာမကြီးဩဝန္ဒဝိယဒုစိတ်ခံရတော့ပြုတဲ့လို၎င်းမရယေခန္ဓာ၌ဒုသမနောဝါမိလောင်ခံရတော့ပြုတဲ့လို၎င်း ဝိကုသံဃာတို့ဝိသုဏယောဂီပုဂ္ဂိုလ်သည်သက္ကာရိပါဏသက္ကာရိသုဘဘာနာပတ္တိနမညာဖြင့်မယံတို့ငါတတော်အမယာယိဖြစ်၍ရေရေသို့သို့လင်စွာသင်္ကောင်းလိုက်ရသည်ဟောပါတယ်ဘုရား။သုံးဝင်လည်းတော်သုံးသားပါပြီ။ဒါကကျင်သားတော့ခုဒီကကနာဒီလိုမျိုးကြောင့်လည်းပြည့်ပြီးရှင်းနိုင်မှလည်းပြန်လာဟောနေတယ်မျိုးရှင်အဲ့ဒီလားကြောင့်။အဲဒီမှာလည်းရှင်းနိုင် ဘုရားမြတ်ကျော်သွားတယ်။ဟုတ်ပါတယ်။ဓမ္မဓမ္မတုံးကလည်းမဖြစ်ပါကောင်းနဲ့ဓမ္မဆိုတာပြေးတာမဟုတ်ဘူး။မှန်မြောက်တဲ့ညဆက်ပြေးတာလေးကသမာဝါယမမှန်မြောက်ကမာမတတိမှန်မြောက်အာယုံမှာစိစိတ်ပြီးပြီးသွားတာကငါအားနဲ့ပြီးပြီးသွားတယ်။ဒီကဓမ္မလေးသွားတယ်။ဓမ္မလေးကငင်းနေတာမှန်မြောက်တဲ့တုံးမှာမတိုင်းမှာတဲ့အာယုံရဲ့သဘောမှန်မှပြီးတာကကာမလေးကြီးစတာဘယ်တော့ပဲဒီလား။ပေါင်းပေါင်းတာတောင်းတောင်းတာပြင်းပြင်းတော့ဘယ်တော့ပဲဒီ နောက်ကြတော့အဖြစ်ကြီးရောနိစ္စရိကနာတဲ့ခုနပြောတဲ့ဘုန်းကြီးရဲ့ဟိုကကိုကြည့်အောင်မာသွားကိုရှင်းတယ်ပြန်အမားလေးအဲ့ဒီတော့မာနဉာဏ်ကြည့်အောင်လို့သိညို့ပေးတာဓမ္မသင်္ကပ္ပတဲ့ဓမ္မတိဓမ္မသင်္ကပ္ပဆိုဉာဏ်နဲ့ဉာဏ်ပါဓမ္မဝါယမဓမ္မတိဓမ္မသမားရိယဓမ္မရိယနဲ့သုံးပါဟောငါးပါအဲဒီနာမည်သုံးပါးကလက်ဆောက်တွေရပါနေပါလေသူတို့ကမပြည့်ပါဘူးဘာတိုင်းမှလည်းပြည့်နေကြတာပဲပေါင်းထည့်လိုက်လို့ မဂ္ဂင်7ပါးကာမမဂ္ဂင်7ပါးနဲ့ပန်းကကာမမဂ္ဂင်7ပါးမဂ္ဂင်7ပါးပေါင်းလို့ရှိရင်လမ်းမယ်ခဏကဒီကမဲ့ကိုရောက်စီလုံးပဲလားမြင်လို့လာရမယ်ဆိုတော့ဒီကလာဒီကမဲ့ပဲသွားတာငါမျိုးကလာနဲ့သွားမယ်ဒီကမျိုးကိုတင်ရင်းပြီးနေနေပြီးသွားတယ်အမှားပါတစ်ထောင်လောက်နဲ့ဒီကရောက်မယ်ဆိုလို့ရှိရင်အခုတော်တော့ဓမ္မအဲ90 150ရပါတယ်ဆိုလို့ရှိရင် ဘုံဘုံတရားမှရပါတယ်ဆိုလို့ရှိရင်ဟင်းပြရတယ်50လောက်ပြလိုက်ရင်လားရောက်တော့မှာပဲအဲဒီလိုပဲဒီကသွားတဲ့လမ်းစဉ်လေးအာရုံဘဝဒီတဲ့ပုဂ္ဂိုလ်တွေအာသုတဲ့လမ်းစဉ်လေးရသွားပြီကိုယ်မှာအားနေတဲ့အခါကျတော့ဒါနဲ့လည်းဆိုအဲဒီလိုမှန်နေတယ်မင်းရမင်းရတာပေါ့ဒီလိုပွားနေတာပဲဒါမျိုးတွေတွေ့နေတာဘာမှလည်းသိကုန်တာမဟုတ်ဘူးဒါက ဒီလိုကိုကိုကိုကြီးတောက်ကြည့်နေတာဒါလို့ရှိနေတာကဘုဒ္ဓံပါပဲအမှန်တရားကြားတယ်။ဒါကြောင့်အဲ့ဒီတော့ရှင်မအားထုတ်ပေါ်မြတ်ပြီးတော့ကြာမယ်။နောက်ကျောင်းရည်လို့ရှင်မအဲ့ဒီတော့ဒီကမနာနဲ့တွေ့ပြီးတော့ဉာဏ်နဲ့ခါလာဉာဏ်နဲ့နေတာပေါ့။သိရပါတော့လည်းသိစားလို့ရှင်နာမေတ္တာပြီးလုံးဝသိနေတယ်။အဲ့ဒီမြောက်သေးတာသုတ္တေကြီးကိုကြားပြီးမလည်းမလည်းမှားအာနမတိကလေးကိုတွေ့တယ်လို့ပြောရင်ပုဂ္ဂိုလ်သားတော့ကြောက်တယ်။ဒီကစားပြီးကြောက်လာတာကမှန်မှန်ခံနေ။ မိဘတော်ဘာနာတော်ဒီမှာကိုပြီးတော့ဆက်နေလာအဆုံးအဲဒီလုံးဝမကလာနေတဲ့မိဘတော်ဘာမှာအဲ့ဒါတွေလုံးဝပြီးပါအဲဒီရောက်သွားလို့ရှင်တာပဲလေးပါမကြတော့ဘူးတဲ့အဲမြတ်စွာဘုရားသာသနာ့ပြည့်ရတယ်ပြောရပြည့်ရလို့ညပြီတဲ့နာဝန္တာကြောင်းတယ်တဲ့အဲဒီကြောင့်ကြောင်းကြီးအတိအကျလို့ပါပဲအဲဒီနေ့စနာရီကွဲကျော်သာသနာ့ရင်းရှိပါပြီအမြဝေကြီးကြားသိရဆိုဒီနေ့ဖို့နိုင် နုတုပြုစုပွားများအာထုအပ်သောအာနာကုသိုလ်သီလကုသိုလ်ဘာဝနာကုသိုလ်ဉာဏ်ဝိသကုသိုလ်ဉာဏ်ဟောရသောကုသိုလ်ဉာဏ်နာရသောကုသိုလ် သတ်ရှိတော်ဒီကောင်းမှုပေါင်း၏သို့ပါကတော့ဘုရားတော်ကဘုရားပြေပါတော်နိဒီမျိုးတော်ကဘုရားပြေပါတော်နိဒီရနိုင်ရောက်ရှိနေတော်ဘုရားပရိသတ်နတ်ပရိသတ်ပေါင်းဟာ ပါဘူး။သာပါဘူး။